ုန်းကြီးတို့ဒီနေ့2021ခုနှစ်မေလ2ရက်တနင်္ဂနွေနေ့ညနေပိုင်းသဘောတရားရာပိုင်းပိဋကတ်သင်္ဃကျမ်းအခန်းကိုကမ္မထံပိုင်းသင်ယူလေ့လာကျင့်သုံးခြင်းပိုင်းသုံးပေါ့ဒီနေ့ဘာဝနာ3မျိုးနမိတ်3မျိုးဘာဝနာနမိတ်တွဲစပ်ပုံဆွဲစပ်ပုံတွဲစပ်ပုံ ကတိုင်7ပါးဒါတွေသင်ဖို့ဒီနေ့ရည်ရွယ်ထားတော့ဗောနော်အဲတော့ဘုန်းကြီးတို့ဒေါက်တာမင်းတင်မိုးရဲ့စာအုပ်လေးကြည့်ကြမယ်အဲဒီစာအုပ်ထဲအခြေခံပြီးဘုန်းကြီးပြောပါဒေါက်တာမင်းတင်မိုးရဲ့စာအုပ်အဲဒီဘာဝနာ၃မျိုးအကြောင်းစာမျက်နှာ263အဲဒီဟာကြည့်ကြဟုတ်တယ်ဟုတ်ကဲ့အဲဒီဘာဝနာ၃မျိုးရင်ပြောတာဗောနော် ဘာဝနာဆုံးနေ့ကပြောခဲ့ပြီကိုယ့်ရဲ့စိတ်ဓာတ်တွေကြီးထွားမြင့်မြောက်ကြီးမားအောင် လုပ်ပြီးတော့ဘာဝနာပေါ့ဘာဝနာအထုံနေဘုန်းကြီးတို့စိတ်ဓာတ်တွေမြင့်မြတ်ပြီးထက်တန်းကြတော့ဗျာစိတ်ကိုဒီတိုင်းလွတ်ထားရင်တော့မကောင်းတာတွေးနေတော့အောက်တန်းကြတော့အဲကြောင့်ဒီဘာဝနာလုပ်ငန်းကိုလုပ်ကြဆာမင်နာ263 အောက်ကိုဆက်ဆွဲမယ်အောက်ကိုဆက်ဆွဲအောက်ကိုဆက်ဆွဲအောက်ကျုပ်ဒီမှာရှိတဲ့သောင်းနဲ့မတူပဲပြင်အောက်ဆက်ဆွဲအောက်ဆက်အောက်ဆက်ကြည့်မယ်ဘာဝနာဆိုရင်တွေးလိုက်အောက်ဆက်တော့အောက်တော့ကိုဆက်အောက်ဆက်သွားမယ်ဘာဝနာတွေ့ပြီတွေ့ပြီအပေါ်ပြန်ထက်လိုက်အပေါ်မှာဘာဝနာဘာဝနာသုံးမျိုးအပေါ်မှာပေါ်ရောက်သွားဟင်း ပေါ်ပြပေါ်တက်လာอืมပေါ်တက်လာအဘနာဝနာအပေါ်မှာရောက်ပြီအဲဟောပြီဒါလေးကြည့်မယ်နော်ဒီမှာဘာဝနာပေတာဒီကမ္မထံ40ကိုပဲဘုန်းကြီးတို့ကဒီဘာဝနာနဲ့ခွဲပြတာပေါ့ဗျာသူဒီထဲမှာတော့ဆောက်တဲ့ပါတာတော့ဘုန်းကြီးဒီထဲအတိုင်းပြောပါပရိကမ္မဘာဝနာဆိုတော့အစာဆုံးပြင်ဆင်မှုပါပဲ ဒီကတိုင်းဆိုကတိုင်းပြုလုပ်ဖို့ပြင်ဆင်တယ်ပြင်ဆင်ပြီးတော့နောက်ပိုင်းမှာအဲ့ဒီကမ္မထာအာယုံပြုပြီးတော့ကတိုင်းဝန်ဆိုပါတော့ပရိဝေကတိုင်းကိုပရိဝေကတိုင်းလုပ်ပုံနဲ့နောက်ပြောပါမယ်အဲ့ဒီပရိဝေကတိုင်းပုံတွေကိုလုပ်လုပ်ပြီးတော့เนาะအဲ့ဒါအာယုံပြုပြီးတော့ပြုလို့စကားစားနေပြီးတော့ဒီပရိဝေကတိုင်းအာယုံပြုပြီးတော့ပရိဝေပရိဝေသုံးပုံမြေကြီးမြေကြီးအဲ့လိုရွဆိုပြီးတော့ပွားတာစိတ်ထဲကနေပွားတာပေါ့ မျက်စိဖိန်ပွားအဲ့ဒါကိုအရင်ဆုံးပွားတဲ့အတွက်ပွားမြောက်လို့ပရိက္ခမဘာဝနာအစာဆုံးပြုလုပ်မှုပြင်ဆင်မှုဖြစ်တဲ့အတွက်ပရိက္ခမဘာဝနာခေါ်တော့ဒါကတော့ကမ္မထာနိုင်မှာပါပါတယ်ပရိက္ခမဘာဝနာနောက်ဥပ္ပစာရဘာဝနာဥပ္ပစာရဘာဝနာဆိုနည်းနည်းလေးပေါ်တင်လိုက်ဥပ္ပစာရဘာဝနာဆိုတာနှမျိုးပေါ့ဗျာဇန်အနီးမှာ ဖြစ်တဲ့ဘာဝနာဥပ္ပစာရဘာဝနာ ဒါကတော့ဇန်တရားတွေအထုတ်တဲ့ပုံကိုယ်တွေဇာနာကပ်ပြီးနေတယ်သူကတော့နမိတ်ကအာမကောင်းသေးတော့ကဇိုင်းကားတွေကိုဆင်ញင်နိုင်ဖို့ခက်တယ်ဥပ္ပဆရာဘာဝနာနမိတ်အာကောင်းပြီဆိုရင်တော့ဒါဇိုင်းကဆင်ញင်တော့ဥပ္ပဆရာဘာဝနာလွန်သွားဒီဝိပဿနာတရားအထုတ်တဲ့ပုဂ္ဂိုလ်ကြတော့မနောဖုန်နာကပ်နေတဲ့ဘာဝနာမျိုးကိုဥပ္ပဆရာဘာဝနာလို့ဒီလိုခေါ်ပါတယ် ရိကမ္မဘာဝနာတွေပွားများရင်ပွားများတပြေးနဲ့တမားရီအားကောင်းလာဥပ္ပစာရဘာဝနာပြောင်းသွားတော့ဗျာပြီးတော့အပ္ပနာဘာဝနာအောက်မှာဆက်ကြည့်မယ်အပ္ပနာဘာဝနာဆိုတာကဘုန်းကြီးတို့သမထပေါင်းများမယ်ဆိုရင်အဲ့ဒီအာယုံမှာဆွဆွမြဲမြဲတက်ဝင်တည်တာပေါ့လေတက်ဝင်တည်တယ်ဆိုခုနလိုနမိတ်ပေါ်လာသည်တည်အောင် နိဝရဏကင်းသည်တရားမှားတော့နမိတ်ပေါ်လာနိဝရဏကင်းသွားပြီဆိုရင်နမိတ်ကလည်းခိုင်မြဲသွားပြီဆိုတော့အဲ့လိုဆွဆွမြဲမြဲတည်တယ်ပေါ့ဇံရတယ်ခေါ်တော့ဟိုမဲဝိပဿနာဉာဏ်နေဖြစ်တဲ့ခေါ်တော့အဲ့ဒီဝိပဿနာဉာဏ်နေစဉ်စဉ်တက်ပြီးမဲ့ညာဖွညာရသွားရင်ဒါအပမနာဘောင်းတော့ပြောရရင်တော့ဥပ္ပစရဘောင်းတော့ပွားရင်ပွားရင်လည်းဒီတမာရီပိုခိုင်မြဲလာပြီးတော့ဖြစ်တဲ့ပုံမျိုးအကြောင်းပေါ်အောက်မှာကြတော့ ဘုန်းကြီးတို့ဘာဝနာနဲ့ကမ္ထမ်းမြဝေဘံဘုံဆိုပြီးဇေအားလေးနဲ့ဒါတော်မင်းဒီပုံမှာပြတာပရိကမ္မဘာဝနာဆိုဘယ်ကမ္ထမ်းလုံးလုံးကြိုတင်ပြမှုတွေလောက်ရတယ်ပရိကံနေနဲ့လောက်ရတယ်ဒါကြောင့်ကမ္ထအလုံးနဲ့ဆိုင်တယ်ဒီမှာတော့သမထကမ္မထ40ပြောနေတော့သမထကမ္မထ40လုံးဟာပရိပပရိကမ္မဘာဝနာရတယ်လို့မှတ်ထားပြီးတော့မှသူကပရိကမ္မဘာဝနာနဲ့ဥပ္ပစာရဘာဝနာ ပရိကမဘာဝနာအလုံးနဲ့ဆိုင်တာပေါ့နော်ဥပ္ပဆရာဘာဝနာရရင်ပရိကမဘာဝနာရတာဥပ္ပဆရာဘာဝနာရဘာတွေရလဲဆိုဓာတ်ရိုက်ပြောရရင်တော့အပ္ပနာဘာဝနာဆိုတာကဘုန်းကြီးတို့ဇံရတဲ့ကမ္မထံတွေကိုပြောတာပါဇံရပိုင်းအပ္ပနာဘာဝနာခေါ်တာအဲ့ဒီဇံမရမီရှေ့ဘုံမှာဖြစ်တဲ့ဘာဝနာတွေကိုဥပ္ပဆရာဘာဝနာလို့ခေါ်တယ်အဲ့ဒါကြောင့်မို့ ဒီကတော့ဇံရတဲ့ကမ္မထံကိုအရင်သိလိုက်လည်းကောင်းတယ်ကတိုင်း7ပါးဒါတွေသူကဇံရတော့ဇံရသွားတဲ့အခါကတိုင်း7ပါးထွင်ဇံရတယ်ဒီလိုမှတ်ထားမယ်ပြီးတဲ့အခါကျတော့အတုပ7ပါးဒါပထမဇံရကတိုင်း7ပါးကျဇံ5ပါးလုံးရတော့ပေါ့အတုပကမ္မထံတေတေအတုပကမ္မထံ7ပါးဒါလည်းပထမဇံရတယ် အပပညာ၄ပါးကရုဏာမုရိတာမေတ္တာကရုဏာမုရိတာဘောဒီ၃ပါးကပရမဇန်ဒုတိယသုဒ္ဓဆန်ကြီးရတယ်ဥပ္ပခာပစ္စမဆန်ရတယ်အာရုပကမ္မထံ၄ပါးဆိုအာရုပဆန်၄ပါးရတယ်ကာယကတတတိကမ္မထံဆိုတော့က32ခုထာတာလို့လည်းပြောတယ်ရောရတယ်ဒွါရကိုဘောကမ္မထံလို့လည်းပြောလို့ရတယ်ဒါကတော့ဘုန်းကြီးတို့ရှင်ကမ္မထံပေါ့ဗျာအဲ့ဒီကမ္မထံကြတော့ပရမဇန်ရတယ် အာနာပါနတတိဒါကတော့ဆံ၅ပြောင်းလို့ရအဲ့ဒီကမ္မထံ30ရာလွှဲရင်ဉာဏ်တဲ့ကမ္မထံနေပေါ့ဗျာဘုရားနှုတ်တိရနေပြီးတော့မရဏနှုတ်တိတိုင်အောင်ပေါ့အနှုတ်တိ၈ပါးဒီကမ္မထံရဲ့အာရိပရိမူလတင်ညာသုဒ္ဓတဝတုဝါဝထံတဲ့ဓကမ္မထံဒီဓကမ္မထံနေဒီကမ္မထံနေရတော့ဇံမရအောင်ဇံရဲ့နိဗ္ဗာန်မှာဖြစ်တဲ့အတွက်ဥပ္ပစာရဘာဝနာလို့ခေါ်တယ် ဥပ္ပဇာရဘာဝနာနဲ့ပရိကမ္မဘာဝနာဥပ္ပဇာရဘာဝနာရရင်တော့ပရိကမ္မဘာဝနာရပါပြောအကုန်ရတော့အဲ့ဒီမှာအကြောင်းပြချက်ကတော့ဘာလဲဆိုဗုဒ္ဓံတို့တတိဓမ္မံတို့သီလံတို့တတိဥပဒမံတို့တတိအဲသီလံတို့တတိဒေဝတာတို့တတိအစာရလိုစာကံတို့တတိမရဏတို့တတိအစာရအဲ့ဒီကမ္မထံနေပေါ့အဲ့ဒီမှာတော့ तू က သီးသန့်သီးသန့်ခွဲပြောသွားတယ်ဗုဒ္ဓံတို့တိရဲ့ဓမ္မဗုဒ္ဓံတို့တိဗုဒ္ဓံတို့တိပြီးတော့ခါကျတော့ဓမ္မနုတ္တိတန်ခါနုတ္တိပြီးတော့သီလနုတ္တိမရသူကခွဲလိုက်တာမရဏတ္တိတတ်တတ်ထားလေပေါ့ဗျာဉာဏ်နဲ့နုတ္တိတွေပေါ့ဉာဏ်နဲ့နုတ္တိတွေကြတော့နော်သီလနဲ့သာကနဲ့ဒေဝတာနုတ္တိပေါ့ဗျာဥပဒမနုတ္တိအဲ့ဒီတိုင်အောင် ဒီဘာပြီးလို့ဇံမရလဲဆိုဒါလေးကိုသူကဖြည့်ရှင်းချက်ပေးထားတယ်အဲ့ဒီအနုတ္တိ6ပါးတို့ကြအလွန်တရာနဲ့နေတဲ့ဖျားဆိုင်တဲ့ဂုံတော်တွေအာယုံရှိတဲ့အတွက်တည်တံ့ခြင်းကမစွန်းအနိုင်အောင်နဲ့နေတဲ့အတွက်သူကဇံမရနိုင်ဘူးဒီလိုကြောင်းပြတာမရဏတတိဘာဝနာမရဏတတိဘာဝနာကြတော့တချို့ကြကြောက်တယ်ဒီယုတ်ကလကြီးကြည့်ပြီးတော့တေခြင်းတရားတွေကြည့်ပြီး အဲ့လိုထိတ်လန့်ကြောက်ရွံ့အပ်တဲ့သဘောဖြစ်တဲ့အတွက်ဇံမရနိုင်ဘူးလို့ဒီလိုပြောတယ်ပေါ့အာရိပရိကူလာတင်ညာတို့သုဒ္ဓါတို့ဝါဟုထံတို့ဒီကြတော့သဘောတရားပြင်အလွန်တရားနဲ့နေတဲ့အတွက်ဇံမရနိုင်ဘူးပေါ့ဗျာအဲ့ဒီလိုသူကကြောင်းပြတယ်ဒါကြောင့်မို့ဒီအနုဒ္ဒရိစားတဲ့အနုဒ္ဒရိဘုရားအနုဒ္ဒရိကနေစားပြီးတော့ အနုတ္တိ၈ပါးရအာရိပရိဝူလာတင်ညာသရုဒတုဝါဝထံဒီကမ္မထံ7ပါးပေါ့ဗျာဒါကတော့ခွင်တို့ဇံမရဘူးဇံမရတဲ့ဥပ္ပစာရဘာဝနာလို့ဇံအနီးမှာဖြစ်တဲ့ဘာဝနာဒီလိုပဲမှတ်သားထားမယ်ကြံတဲ့ဘာဝနာတွေကတော့ဇံရတယ်လို့မှတ်ထားမယ်အပ္ပနာဘာဝနာဆိုဇံရတဲ့ကမ္မထံလို့မှတ်ထားပါဗျာပြီးမှအောက်မှာတော့သူကတော့ခုမှဇံနေတဲ့ဝေဖန်ပြသူခွင်တို့မနေရတဲ့ ဒီဇန်နဲ့ဝေဘာမုံเนี่ยပြောပြီးသွားပြီအောက်မှာဆက်ကြည့်မယ်ပြီးတော့မှဘုန်းကြီးတို့ကဘယ်သွားရင်လဲဆိုအောက်ကအောက်ကိုဆက်ဆွဲမယ်ဒါမနေ့ကပြောပြီးသွားအောက်ကိုဆက်ကြည့်မယ်ဂောစရဗေဒအောက်မှာနမိတ်တွေကိုသွားခြင်းနဲ့အောက်ကိုဆက်သွားမယ်ဂောစရဗေဒအောက်ကိုဆက်သွားအိမ်မှာနမိတ်တွေပရိကာမနမိတ်ဩဃနမိတ်အိမ်မှာနမိတ် နမိတ်ဆိုအာယုံကိုပြောတာပေါ့ဗျာဒီနမိတ်အာယုံခြေခံပြီးတော့ကမ္မထာဝေဝေပါမှုသူကတော့ဒီအခန်းကဏ္ဍတွေနဲ့ခွဲပြဘုန်းကြီးကပေါင်းပြောတယ်နမိတ်ကလည်း၃မျိုးရှိတယ်ဘာဝနာ၃မျိုးရှိတယ်နမိတ်၃မျိုးရှိတယ်ခုန၃လုံးလေးတော့ကွာတာပေါ့နော်ခုနကကြတော့ဘာဝနာကြပရိကမ္မဘာဝနာဥပ္ပစာရဘာဝနာအပ္ပနာဘာဝနာဒီမှာကြတော့ပရိကမ္မနမိတ် နော်ဥပ္ပစာရနမိတ်မရှိဘူးဩဃနမိတ်ပရိဃာနမိတ်ဒီလောက်ပဲယောဂီတို့အနေနဲ့ကတော့ဒီနမိတ်သုံးပါတော့သိထားဖို့လိုတာပေါ့နော်။ဘာဖြစ်လို့လဲဇံမိုင်းသွားတဲ့ပုဂ္ဂိုလ်ကဒီဟာတွေသုံးလို့ပရိက္ခာမနမိတ်ဆိုဘာလဲဆိုကမ္မဋ္ဌာန်းတစ်ခုကို အစအစပြီးပြင်ဆင်မှုကမ္မဋ္ဌာန်းစပြီးအထုတ်ခါစားနေပြီးတော့ပရိဝေကတိုင်းဆိုပရိဝေကတိုင်းပွားများအထုတ်သည့်တိုင်ပေါ့နော်။ဒါပရိက္ခာမနမိတ်အာနာပါနာဆိုရင် ထိုင်စားနေပြီးတော့အာနာပါနာမှတ်တည်တိုင်အောင်ပေါ့ဒါပရိက္ခာမနမိတ်ပဲနောက်ပရိက္ခာမနမိတ်ပြီးတော့ဩဃနမိတ်ဩဃနမိတ်ဆိုတာကဒီမှာကြတော့သူကဖြည့်ရှင်းချက်ပေးထားတာတော့ဒီကတိုင်းကိုဖြည့်ရှင်းချက်ပေးထားနော်ဘုန်းကြီးတို့ဒီကနေ့အဲ့ဒီကတိုင်းကိုပြောဖို့ရှိပါတယ်နော်ကတိုင်းဝန်တစ်ခုကိုဘုန်းကြီးတို့ကပရမသုကြည်မျက်စိနဲ့ကြည်ပြီးပွားရတာပေါ့နော်ဒီမှာကတိုင်းဝန်နေရှိတော့ ဒီကတိုင်းဝန်းကိုမျက်စိရှေ့တက်တဲ့မှာထားပြီးတော့ပွားတယ်မျက်စိဖွင့်ပွားတယ်အဲဒီဖွင့်ပွားတဲ့အခါကျဒါကဗြဟ္မကြည်ပွားနေလားကြည်ပွားနေစိတ်ထဲမှာစွဲမြဲသွားပြီဆိုမှ မျက်စိဖြင့်ကြည်တယ်လို့ပေါ့လေနော်ခုနခုနကမပိတ်နဲ့လေခုရှင်ခုနကဒေါက်တာမင်းတမွေဩဂနမိမျက်စိကြည့်မျက်စိနဲ့ဖွင့်ကြည့်ဆရာတော်ဆရာတော်ကတိုင်းပြရခြင်းကတိုင်းလေးပြဟောမဟုတ်မဟုတ်ခုနကဟိုပြောခြင်း อืมခုနဒေါက်တာမင်းတို့မှာပဲထားလိုက်ဒါခဏလေးပြဥက္ကနမိတ်ပြောမလို့အဲ့မှာဥက္ကနမိတ်ဒီထဲမှာပါပရမမျက်စိဖွင့်ကြည့်ပြီးတော့ပွားတယ်အကြာကြီးပွားတယ်အဲ့မှာလူလုံးတဲ့အတန်းနေမရှိရဘူးလူတန်းနေမကြားတဲ့နေရာမျိုးဆိုကောင်းတယ်အဲ့ဒီခုနကတိုင်းဝနမိတ်ဟာဘုန်းကြီးတို့မျက်စိထဲမှာဆွဲသွားပြီး ကိုမျက်စိမိတ်လည်းဒီကတိုင်းကမပြောက်တော့ဘူးဆိုလို့ရှိရင်တော့ခုနကတိုင်းကကြည့်စရာမလိုတော့နော်မျက်စိဖြင့်ဓာတ်ရမြင်သလိုစိတ်ထဲမှာဒီကတိုင်းကပေါ်နေတာပေါ့အဲ့ဒါကိုဒီ organome လို့ခေါ်တယ်သူကတော့ဒီမှာတော့ဗာရေးတာမျက်စိဓာတ်ရမြင်စိတ်ဖြင့်မှန်းဆနိုင်တော့ပရိကမနမိတ်အဲ့လိုသုံးတာနဲ့ဆိုင်တော့မှန်းဆယူနိုင်တဲ့ခုနကကတိုင်းကိုနမိတ်ပေါ့ဗျာအဲ့ဒီ သတ္တယနမိတ်ကိုဩဃနမိတ်လို့ခေါ်တယ်နော်ပရိကမနမိတ်ကတော့အဲ့လိုတောင်းတာမျက်စိဖြင့်ပရမတော်မျက်စိဖြင့်ဓာတ်ရိုက်ကြည့်ပြီးဆင်ញင်ရတော့ဗောဗျာဒါကိုယ်စိတ်ထဲမှာ စွဲသွားပြီမျက်စိမိတ်လည်းဒီဟာပေါ်လာပြီဆိုရင်တော့ဒါမလို့တော့ဒါပေမဲ့လို့တမာရီအားမကောင်းရင်ဒါပြန်ပြောက်ပါတတ်တယ်ပြန်ပြောက်သွားရင်ခုနလိုပဲမျက်စိဖွင့်ကြည့်ပြီးပြန်ပွားပါအဲ့ဒီမျက်စိမိတ်ထားရင် စိတ်ထဲမှာကတိုင်ဝန်ဝိုင်းကပေါ်နေတယ် ပေါ်နေတာကဟိုကိုလှုပ်ထားတဲ့အဝိုင်းလှုပ်ထားအဝိုင်းမကြီးမညာလှုပ်ထားရတာမကြီးမညာတဲ့ပုံတွေတွေ့မယ်အဲအပြက်နာစာတွေတွေ့တာပေါ့ဗျာငကိုလှုပ်ထားတဲ့အတိုင်းအဲဒီကနေဩဃနမိတ်ကိုဩဃနမိတ်မျက်စိထဲမှာပေါ်လာတဲ့စိတ်ထဲမှာပေါ်လာတဲ့ပုံမျက်စိမိတ်ထားတဲ့ပေါ်လာတဲ့ပုံတိုင်းပွားပွားပွားပွားတမာရီအားကောင်းလာတဲ့အဲ့ဒီအဝိုင်းအဝိုင်းကမှန်သားပြင်လို့ကြည်လင်းလာတယ် အပေါ်နဲ့နဲ့တင်လာမှန်သားပြလို့ကြည်လင်းလာတယ်လရောင်လို့ကြည်လင်တောက်ပါတဲ့ရောင်မျိုးဖြစ်လာအဲ့ဒီလိုကြည်လင်တောက်ပါတဲ့အရောင်မျိုးပေါ့ဗျာအဲ့ဒါကိုဘုန်းကြီးတို့အဲ့ဒီအရောင်ပေါ်လာရင်အဲ့ဒီနမိတ်အာယုံကပရိပါကနမိတ်လို့ခေါ်ပါတယ်အဲ့တော့ဒီမှာအောက်ကိုဆက်ကြည့်မယ်ဒီပရိပါနမိတ်နဲ့ကမ္မထာနေတွဲဆက်ပုံဆိုပြီးတော့သူကပြောပါတယ် ဒီမှာကျတော့အများကြီးပြောစရာမလိုပါဘူးဒီပရိက္ခမနမိတ်ဥက္ကနမိတ်ပေါ့နော်ဒီကမ္မထာအလုံးကတော့ဒီပရိက္ခမနမိတ်ဥက္ကနမိတ်ရကောင်းတယ်ဆိုရင်ဒါပေမဲ့လို့ဒီဘယ်ဟာပရိက္ခမနမိတ်ဘယ်ဟာဥက္ကမဥက္ကနမိတ်တို့ဒီချုပ်ကမ္မထာခွဲရခက်တယ်ဒီအယောင်တွေဘာတွေဇန်လိုင်းတွေသွားတဲ့ကမ္မထာမျိုးဆိုရင်တော့ခွဲရလွယ်တယ်ပေါ့ဗျာဒါကိုပြောပါဒီလို ကတိုင်း10ပါးတို့အတုပါဆက်ဒီဇံရတဲ့ကမ္မထာမျိုးတွေကြတော့ခုနကဓာတော်ပရိကာမနေပြဓာဥကနေပြဓာပရိပါဒီလိုခွဲလို့ရတယ်နော်ကျန်တာတွေကခွဲလို့မရအောင်အဲ့တော့ဇံရတဲ့ကမ္မထာမျိုးဆိုရင်ဒါပရိပါနမိတ်ပါရတယ်ဒါနမိတ်အားလုံးရတာပေါ့ဗျာနမိတ်၃မျိုးလုံးရတယ်ကတိုင်း10ပါးအတုပါ10ပါးကာယကတ္တတိအာနာမနတ္တိပေါ့ဒါတွေနမိတ် ဘုခဏမိပရိပါဏမိအားလုံးရနိုင်တယ်လို့ပြောသွားတော့ဒါကတော့ဘုန်းကြီးတို့နမိတ်နဲ့ကမ္မထံတွဲဆက်ပုံပေါ့ဗျာဒီလောက်ပဲမှဒါအဲ့တော့အခြေခံအနေနဲ့ဘုန်းကြီးပြောချင်တာကတော့ခုနကယောဂီတို့အနေနဲ့ကမ္မထံအားထုတ်တဲ့နေတဲ့ပုံကုများကြတော့ဇံပိုင်းကိုတွားခြင်းတော့ဒီနမိတ်၃ပါးလေးတော့မှတ်ထားပါဗျာပရိကမ္မနမိတ်ပြီးတော့ဗာလဲဩဃနမိတ်ပရိပါကနမိတ်ဒီလောက်မှတ်တိုင်းလုံလောက်ပါအများကြီးမမှတ်ပါနဲ့ ရမပိုင်းကအစာနားလေးမှာပါတယ်ကတိုင်းအဲ့ဒီကိုသွားကြရအောင်ကတိုင်းရတိတ်ပဲကိုကြီးရှေ့ပြန်သွားခြင်းအဲ့ဒီမှာကတိုင်း၁၀ပါး၁၀ပါးဆိုတာအစာနားလေးမှာသူကဒီနေ့အဲ့ဒီကမ္မထံအကြောင်းပြောမလို့ကတိုင်း၁၀ပါးဆိုအဓိပ္ပာယ်လေးနဲ့စာမျက်နှာဒီထဲမှာတော့ဒီအဲ့ဒီဆောင်းနဲ့ဘုန်းကြီးကဆောင်းကမတူပဲဖြစ်နေရှေ့သွားအောင်မယ်ကတိုင်း၁၀ပါးရှေ့ အတိုင်း10ပါခုမှအတုပရှိသေးတယ်ဒီမှာတွေ့ပြီပေါ်နေနေတက်လာကတိုင်း10ပါနော်ကတိုင်း10ပါတော့ပထမတော့ကတိုင်းဆိုတာကိုဘုန်းကြီးတို့ကနားလည်အောင်တော့မယ်နော်ကတိုင်းဆိုကတိနာဆိုတာကရှုမှတ်တဲ့ခါမှာသူကမြေကတိုင်းမေကတိုင်းဝန်းကြီးတစ်ခုလုံးအကုန်လုံးရှုရတာအစိတ်ပိုင်းလေးတွေကိုမရှုရဘူးအကျွင်းကြမရှိအကုန်လုံးရှုလို့နော် တတ်မှတ်ထားတဲ့ကတိုင်းကိုအကုန်လုံးပြည့်စုံရှုရတယ်။အကုန်လုံးရှုလို့ရှုတဲ့အတွဲကတိုင်းလို့ခေါ်တာပေါ့။နော်အ ਨੇ ဆုံးအပြင်ဒီမှာတော့တထွားနဲ့လည်းလေးသိအဲ့လောက်တော့လောက်ရမယ်ဒါကိုပြောတော့။ဒါတော့ကတိုင်းဆိုတာအလုံးစုံအလုံးဆိုတဲ့အဓိပ္ပာယ်ရတယ်။ကတိနာဆိုတဲ့ပုဂ္ဂိုလ်အကုန်လုံးအလုံးရှုတဲ့အခါကျတော့တသိတစ်ပိုင်းနဲ့မရှုအောင်ဒီတတ်မှတ်ထားတဲ့ကတိုင်းဝန် ဟောဒီတထွားနဲ့လည်းလေးသိဒီထဲမှာအပြည့်စုံလို့ရှုရတထောင်းတနေရာလေးတကွက်လေးမရှုရအပြည့်စုံအကုန်လုံးရှုရလို့ကတိနာကတိုင်းလို့ခေါ်တယ်အဲ့ဒီကတိုင်းကဒီမှာ10မျိုးပြောသွားတယ်ပေါ့နော်ပရမဇုံပထဝီကတိုင်းပထဝီကတိုင်းဆိုတာတော့မြေကတိုင်းပေါ့ဗျာမြေကတိုင်းလောက်တဲ့နေရာမှာ तू ကကျန်တဲ့ကတိုင်းနေနဲ့မရောဖို့ပြောရတာဗျာအောက်မှာ ဝဏ္ဏကတိုင်းနေကိုကြီးအောင်နည်းနည်းလေးကြည့်စမ်းပါဝဏ္ဏအောက်မှာနည်းနည်းလေးတင်လာအောက်ဆက်ကြအောက်တင်လိုက်ဒီမှာအောက်ဆက်ဆွဲလောက်ဒီမှာဝဏ္ဏကတိုင်း၄မျိုးရှိတယ်အဆုံးမှာနော်ဝဏ္ဏကတိုင်း၄မျိုးအပေါ်နည်းနည်းလေးတက်လောက်ပြီးတော့ပိဒဒီမှာနီလနီလကတိုင်းပိဒကတိုင်းလောဟိတကတိုင်းနီလကတိုင်းပိဒကတိုင်းလောဟိတဩရဒကတိုင်းဒါအယောင်ကတိုင်းနေ နီလာဆိုအညိုရောင်နော်ကတိုင်းကအညိုရောင်ဖြစ်ရမယ်ပိတဆိုရွှေရောင်လောဟိတဆိုအနီရောင်ဩဒါဒတာဖြူရောင်ပေါ့ဒီ၄မျိုးနဲ့ရောတတ်တယ်ဒါကြောင့်ပထဝီကတိုင်းဝန်းကိုဒီ၄မျိုးနဲ့မရောအောင်တည်တံ့လုပ်မယ်ပထဝီမြေကြီးမြေကြီးကတိုင်းကိုရှူတဲ့နေရာမှာဘုန်းကြီးတို့ကဘာလုပ်ရလဲဆိုတော့ကတိုင်းဝန်းပြုတ်လုပ်တဲ့နီးလေးတွေအဝိသုဒ္ဓိမတ်မှာပါပါတယ်အဲ့ဒီတိုင်း အဲ့တော့ဒီဝဏကတိုင်းဒီလေးမျိုးဝဏကတိုင်းလို့ခေါ်တယ်။ဟိုကနာရီနှလုံးစင်ဝဏကအယောင်လင်းကတိုင်းပေါ့ဗျာ။နီလာပိတာလောဟိတဝရတအဲ့ဒီဝဏကတိုင်းနေနဲ့မရောအောင်ဒီပထဝီကတိုင်းလောက်တဲ့နေရာမှာပထမဆုံးဘုန်းကြီးကပထဝီကတိုင်းပြောချင်တာ။အဲ့တော့မြေကြီးကိုရွေးတဲ့အခါမှာအညိုရောင်လည်းမရွေးအောင်အညိုရောင်ရွေးလိုက်နီလာကတိုင်းဖြစ်သွားမယ်။ ရွှေရောင်မရွေးအောင်ရွှေရောင်ရွေးလိုက်ရင်ပိတာကတိုင်းဖြစ်မယ်အနီရောင်မြေနီကိုသွားကြည့်လိုက်ရင်လောဟိတကတိုင်းဖြစ်တယ်မြေဖြူပေါ့နော်မြေဖြူကိုမြေဖြူတွေပါလေအဲ့လိုနေရာမျိုးသွားကြည့်လိုက်ရင်အဖြူအောင်ကတိုင်းဖြစ်သွားတယ်အဲ့ဒီလိုရှိတဲ့မြေမျိုးကိုအသုံးမပြုပါဘူးအဲ့တော့သူကဘာပြောလဲဆိုတော့နီရာကြီးလည်းမဖြစ်အောင်ညိုရာကြီးလည်းမဖြစ်အောင်နည်းနည်းလေးအနီရောင်လေးတန်းတာဘုန်းကြီးတို့မနေ့အာယုံတက်ဆာကိုအရုံရောင်ခေါ်တယ်အာယုံတက်ဆာအယောင် မြေမျိုးကိုအသုံးပြုရတယ်။ဒါကြောင့်မို့ပထဝီကတိုင်းကိုအယောင်နည်းနဲ့ပြောရရင်ဒီလေးရောင်နဲ့ကွဲပြောင်းအောင်အရုဏအယောင်နော်အာယုန်တက်ဆက်နည်းနည်းလေးအနီရောင်တန်းတဲ့သဘောမျိုးအဲ့ဒီလိုမြေရောင်ကိုရွေးချယ်ရမယ်။အဲ့ဒီလိုမြေရောင်မှာလည်းနှစ်မျိုးပထဝီကတိုင်းလုံနေရနှစ်မျိုးရှိတယ်။တန်ဟာရီမရွှေ့ပြောင်းလို့ရကောင်းတဲ့ကတိုင်းပေါ့။ ဘယ်နေရာမှသို့တည်သွားလို့ရတဲ့ကတိုင်ပေါ့ဗျာခုနကဘုန်းကြီးတို့ဒီကတိုင်ကိုလောက်ထားဆိုဘယ်နေရာမှသို့ဒါယူသွားလို့ရတော့ရွှေ့ပြောင်းလို့မရတဲ့ကတိုင်အဲ့လိုနှမျိုးခွဲတာရွှေ့ပြောင်းလို့မရတဲ့ကတိုင်ကိုတတရထကလို့ဆိုသုံးထားတယ်အဲ့တော့ဘဒုကတိုင်လောက်တဲ့အခါမှာရွှေ့ပြောင်းလို့ရတဲ့ကတိုင်ရွှေ့ပြောင်းလို့မရတဲ့ကတိုင်နှမျိုးမှတ်ထားမယ်ရွှေ့ပြောင်းလို့ရတဲ့ကတိုင်ပြုလုပ်ပုံကတော့ရွှေ့ပြောင်းလို့ရတဲ့ပထဝီကတိုင်ပြုလုပ်ပုံတွေကဘာလဲဆိုတော့ ဝိသုဒ္ဓိမကရှေးတုန်းကပြောတော့ဗျာဒီပြီးတော့လွယ်လွယ်ကူလည်းဘုန်းကြီးပြောပါမယ်ဒီမှာတော့ရှေးတုန်းကတော့ဒုတ်တို့တစ်သား၄ချောင်းပေါ့ဗျာအဲ့ဒီမှာ၄တော့ဆက်ဆက်အဲ့ရိုက်ရိုက်ပြီးမှအဲ့ပေါ်မှာအဝဆသို့ဘုတရေနေအဲ့ဒီပေါ်မှာထပ်ပြီးအိုရတယ်တို့မို့ဖြားတို့သင်ပြူတို့အဲ့ဒါတွေတွေဖွဲ့ချီတင်းအောင်ချီရတယ်အဲ့ဒီတော့မြေကလည်းခုနကအနီအောင်လည်းမိုးအောင်ရွှေအောင်လည်းမိုးအောင် အညိုအောင်လည်းမဟုတ်ပါဘူးအဖြူအောင်လည်းမဟုတ်ပါဘူးခုနနည်းနည်းလေးအနီအောင်တန်းတဲ့မြေလေးမြေအဲ့ဒီမြေမှာလည်းမြက်တွေမပါအောင်အမိုက်တရားတွေမှာတစ်မြက်တွေမပါအောင်ကြောက်ရှစ်တွေမပါအောင်အိုးချမ်းခွဲတွေမပါအောင်မြေမြေနုမြေညက်လေးတွေအဲ့ဒါကိုရေနဲ့ဖြောဖြောပြီးတော့မှခုနကဒီအဲ့မှာအဝိုင်းပုံစံလောက်ရတယ် ဝိုင်းပုံစံလောက်တာဝိုင်းပုံစံခုနအဝိဆာသုံးဖို့သိရင်နဲ့သုံးဖို့ဖြာသင်ပြီးပေါ့အဝိုင်းပုံစံလောက်လောက်တဲ့ခါကျသူကဘလောက်လောက်ရလဲဆိုခုနတထွာနဲ့လက်လေးသစ်အဲတော့ဆယ်လမပေါ့ဗျာတထွာ6လမလောက်ရှိတော့ဆယ်လမပဲဒါပါလက်လေးသစ်ကလက်လေးသစ်နဲ့ဆိုဆယ်လမဆယ်လမအဝိုင်းဝန်းတန်တာလောက်ရတယ်အဲ့ဒီအဝိုင်းဝန်းတန်တာပေါ်မှာခုနက မြင်ရက်အနီရောင်ဈင်းငယ်အနီရောင်လေးနဲ့ဒီလိုတုတ်လိမ့်ရတယ်ဒါကတော့တုတ်လိမ့်မြေ6ခါအဲရှေးရှေးတုန်းကလုံနေပါဗျာဒီခေတ်ကအဲ့လိုမျိုးဒီပင်မခံရမလို့ပါလောလောကူလှုပ်လို့ရပါအဲပရမသူပြောသူတိုင်းပြောမယ်နော်ဒါကရွှေပြောင်းလို့ရတဲ့ကတန်းကိုလုံနေပေါ့ရွှေပြောင်းလို့မရတဲ့ကတန်းကိုပြုလုပ်ပုံကြတော့ဘာပြောဘာလုပ်ရမလဲဆိုတော့သူကမြေကြီးပေါ်မှာပေါ့ဗျာ ဒီတော့အဝိုင်းပုံစံမျိုးလှုပ်လှုပ်ပြီးတော့ငုတ်တွေဆိုင်ငုတ်တွေဆိုင်ပြီးတော့သူကတော့ရှင်းတော့ဝိုင်းပုံစံဒီတိုင်းမြေကြီးကိုချစ်လိုက်တယ်ရတော့ဗျာသူကဒီမှာဝိုင်းပုံစံကိုဘာလို့ခိုင်းလဲဆိုမြေကြီးပေါ်ငုတ်ဆက်ငုတ်ဆက်ပြီးတော့အဲ့ဒီဝိုင်းပုံစံနွယ်နဲ့ဝိုင်းနွယ်ချိုးနဲ့ရစ်ဖတ်အဲ့ဒီမှာမြေတွေထဲ့ပေါ့ဗျာအဲ့ဒီမြေကအောက်ခံမြေကတော့ကြိုက်တဲ့မြေထဲ့ပေါ့အပေါ်ရံမြေမျက်နာပြင်က အရုံရောင်ဆိုအနီရောင်သားနဲ့မြေလေးထည့်ရမယ်အဲ့ဒီမြေလေးပေါ်ထင်ရှားပြတ်သားဖို့အတွက်ဘေးကမတူတဲ့အရောင်ထည့်ရမယ်နည်းနည်းလေးအနီရောင်ဆိုဘေးကကြိုက်တဲ့အရောင်ထည့်လို့ရဘူးသူ့ရဲ့ဆန့်ကျင်မဲ့အရောင်ထင်ရှားအဲ့ဒါကိုညီတော့ညှိပေးရညှိပေးတဲ့အခါကျဒီခေတ်လိုပြောရင်တန်လက်တော်ဘာလို့နဲ့ညှိရတော့ဗျာဒါညီတော့အနီရောင်လေးပေါ့အဲ့လိုအဝိုင်းတက်တက်လောက်ရဒါကရှေ့ရှေ့ကလုံနေပါဗျာဒီခေတ်ကတော့ ဒီလိုအဝိုင်းတွေလှုပ်လို့ရပါတယ်နော်ဒီလိုဝိုင်းတွေမှာအဲ့ဒီမှာမြေရောင်ဆိုမြေရောင်ဘုန်းကြီးတို့ကခုခေတ်ကဆေးတွေကလည်းပေါ်ပါတယ်နည်းနည်းနေရောင်တန်းနဲ့မြေရောင်လေးတုပ်လိုက်မှဒီအဖြူအောင်နေအောင်ဘေးကကြတော့ဒီသူကအနီရောင်ဆိုရင်တော့ဘေးကကြတော့တခြားအရောင်ပေါ့ဆန့်ကျင်ဘက်အရောင်ထည့်ရဒါတော့ပထူကတိုင်းလောက်ပုံပေါ့ဗျာနောက်ပြီးတော့ပဒဝီအပေါ်နဲ့နဲ့တက်လာကိုကြီး အပေါ်မှာပထဝီပြီးတော့ပထဝီကတိုင်းပြီးတော့အာဘောအာဘောကတိုင်းနော်အပေါ်တက်မယ်အပေါ်အပေါ်ပထဝီပထဝီပြီးတော့အာဘောတစ်နှစ်ပေါ့ဗျာအဲဒီမှာမဟုတ်အပေါ်တက်မယ်အဲဒီအပေါ်တက်လောက်ဒီမှာဒါပထဝီကတိုင်းခုနလောက်ပုံနော်ဒီခုအာဘောကတိုင်းလောက်ပုံပြောမယ်အာဘောကတိုင်းရောရေကတိုင်းပေါ့ဗျာ ရေကတိုင်းကလည်းခုနလိုတခြားအယောင်နေနဲ့မရောအောင်ပေါ့ဗျအညိုရောင်ရေမဖြစ်အောင်ရွှေရောင်ရေမဖြစ်အောင်နီရောင်ရေမဖြစ်အောင်အဖြူအောင်ရေမဖြစ်အောင်ရေတန့်ပေါ့ဗျမိုးရေတို့ရေတန့်တို့အဲ့လိုမျိုးတွေနဲ့သူကအဝင်းဝိုင်းဖြစ်ရမယ်ဝင်းဝိုင်းဖြစ်တဲ့ကတထွားနဲ့လည်းလေးတဲ့တပိတ်တို့တပိတ်ဖုံးတို့အဲ့ဒီအဝါကဒီတထွားနဲ့လည်းလေးစေကျဲတဲ့အိုးတို့အဲ့ဒါကိုရေအပြည့်ထည့် ရေပြီးထည့်ပြီးအဲ့ဒီရေခွက်ကိုကြည်တာပါအဲ့ဒါအာဘောကတိုင်းရေကိုကြည်တာနော်အိုးကိုမကြည်အောင်နောက်ဒေသောကတိုင်းလုပ်ပုံအောက်ကအောက်ကိုဆက်ကြည့်မယ်အာဘောကတိုင်းပြီးတော့ဒေသောကတိုင်းဒေသောကတိုင်းဆိုမိကတိုင်းပဲနော်မိကတိုင်းကြတော့ဘယ်လိုလုပ်လဲဆိုတော့သူကတော့ဒီခေတ်လို့ဆိုရင်တော့ဒီမိသွေးဘိုတွေပေါ့ဗျာမိသွေးဘိုတွေဆိုတော့ဒါလည်းဒီ ဒီနေ့ရှစ်လွတ်မလောက်ရှိရင်ပြီးတော့ဆယ်လွတ်မလောက်ရှိရင်ပြီးတော့ခံမှန်းချင်းအဲ့ဒီမိသွေးပူတယ်ဗျပူတဲ့ခါကျဓာတ်ရိုက်ကြည့်လို့မလွယ်ဘူးကောင်းတာတော့ဘာလို့ရလဲဆိုတော့ဒီထဲမှာပါတာရင် ပြောရင်သူကအစီအနစ်ရှိတယ်ထင်းယူဆိုင်တယ်ထင်းကြောက်တွေကိုအတုံးသေးသေးတွေဖြတ်အရာမိဖို့လုပ်ပေါ့ဗျာမိဖို့ဖြစ်သွားပြီဆိုမှမိကြီးတွေဖြစ်သွားပြီပေါ့အဲ့ဒီမှာ ဖြာတို့သင်ပြူတို့တရေတို့အဝိစာတို့တစ်သားပြသုံးသားပြငါအဲ့ပြတထွာနဲ့လက်လေးသေးပေါက်ဖောက်ပြအဲ့ဒီမီးကိုကြည်တာပါအဲ့ဒါကြည်တာအပူသက်တာခက်လန်းလန်းနဲ့ကြည်ရအောင်အဲ့ဒီအပေါက်ကမြင်ရတဲ့မီးကိုကြည်ရနော်မီးဘယ်မီးမျိုးမဆိုရပါတယ်လျှက်စစ်မီးကြတော့ဒီမီးအောင်မျိုးအနီအောင်မျိုးအဲ့ဒီမီးအောင်မျိုးဖြစ်ရင်ကောင်းတယ်ပေါ့မီးတခြားဟို အနီရောင်လိုပိုင်းနဲ့မရောအောင်မီးရောင်မျိုးတွေဖြည့်အောင်စီမံပေါ့မီးရောင်ဆိုရင်မဆိုးပါဘူးအဲ့ဒါကိုခုနအဝိုင်းနဲ့ကြည်လိုက်နေရအဝိုင်းဖောက်ထားတယ်တထွားနဲ့လည်းလေးသေးဆယ်လက်မပေါ့ဗျဒီအဝိုင်းနဲ့ခုနမီးဖို့ကြည်ဒါတေသောကတိုင်းကိုလုံနီးပြီးတော့ဝါယောကတိုင်းဝါယောကတိုင်းဆိုလေကတိုင်းပေါ့ဒီမှာတော့ဟိုဆပင်ပြားတို့မြက်ပင်ပြားတို့တတိကတော့ရွက်စိတ်စိတ်ရှိတဲ့သစ်ပင်တွေပေါ့ဗျာဟိုမှာကြံခင်းကြီးတွေ နော်စိတ်ဝါပင်တွေတစ်ပင်တွေလေတိုက်လို့လှုပ်နေတာမျိုးမျိုးသားတွေဒီခေတ်မှာအိုးရှေ့ခေတ်ကတော့မျိုးသားတွေဆပင်ရှည်ထားတယ်အဲ့ဒီဆပင်တွေနောက်ကနေကြည်နေတော့အဲ့ဒီအဝန်းဝိုင်းနဲ့ကြည်လေတိုးတဲ့အချိန်ဒါမှမဟုတ်ရင်ဘုန်းကြီးတို့ပရင်းပေါက်တို့နန်းရန်တို့အဲ့မှာလေတိုက်လေတိုးဝေလာတကလေတိုက်တဲ့ရာဟုတို့နော်ကတန်းအပေါက်လေးနဲ့ကြည်လို့ရတယ် လေတိုက်တယ်ဟိုခန်းစည်းလေးတွေပေါ့လေတိုက်လိုက်တကအဲ့အောင်လေးကိုကြည့်ရမှာခန်းစည်းကိုကြည့်ရမှာဒီမှာလည်းမထူပေါ့ဒီထဲမှာ7ပင်ပြားတော့တစ်ပင်သေးရွယ်ပြားတော့လေတိုးဝေးတဲ့အချိန်လေးကိုမှန်းဆအာရုံဒါနည်းနည်းကြည့်ရခက်ပါတယ်ဒါပြောလို့လားလွယ်တော့အဓိကတော့ဘယ်အရာမဆိုလေတိုက်မှန်းသိတဲ့အရာတို့မျိုးကိုခုနကတိုင်းဝန်ပေါ့တထွားနဲ့လက်လေးသစ်ဆယ်လက်မပေါ့အဲ့ဒီအပေါက်ဖောက်ပြီးတော့ကြည့်ပေါ့လေးကိုကြည့်တာ ပြီးတော့နီလာကတိုင်းဒါတွေကတော့ပိုးလွယ်ပါတယ်များသောဒီကတိုင်း၄မျိုးအဓိကပါဘောဒီဘုန်းကြီးတို့ဒီအော်ဒါတာကတိုင်းပဲအဓိကရှုကြတာများတယ်နီလာကတိုင်းဆိုအညိုရောင်ကတိုင်းပေါ့နော်ဖြူရောင်မှာသူကအညိုရောင်ကတိုင်းဆိုအလေကောတထွားနဲ့လက်လေးသစ်ဆယ်လက်မဝတာအညိုရောင်အဝင်းဝိုင်းလောခုနဘုန်းကြီးပြတာဒါကအဖြူရောင်ကတိုင်းအဲ့ဒီအညိုရောင် အဖြူရောင်နေရာမှာအညိုရောင်တွင်းလိုက်တာအညိုရောင်ပေါ်ဖို့ကြဘေးပတ်ပတ်လေရာကြံတဲ့အဖြူရောင်တို့ဘာလို့ခံမယ်အညိုရောင်ဖြစ်ဖို့အရေးကြီးတာပေါ့ဗျာအညိုရောင်ကြတော့အဲ့တော့ဘာလို့ခိုင်းလဲဆိုဒီထဲမှာကြတော့ तू ကအဲ့လိုအဝင်းဝိုင်းလို့ရှိတော့ကတော့အယောင်ခက်ခဲရှိပါအောင်ရပါတယ်ဒီခေတ်ကတော့ဆေးတွေကပေါ်တယ်စကူဖြူလို့ဘာလို့လဲပေါ်တယ်ရှိတော့ကကြဒီအညိုရောင်ရဖို့အညိုရောင်ပန်းပွင့်တွေလိုက်ရှာတယ် ကြာညိုပွင့်တို့ကြာနီပွင့်တို့ကြာဒီမှာတော့ညိုရောင်ဆိုကြာညိုပွင့်ရှာမယ်အဲလိုအညိုရောင်အပွင့်ရှိတဲ့ပွင့်ပတ်တွေပေါ့ညိုရောင်ပန်းပွင့်ပွင့်ပတ်တွေရှာတယ်ပြီးတော့မှဒီလိုကတန်းဝန်းလောက်ထားမယ်ဆယ်လက်မပတ်လက်ကတန်းဝန်းဝဲအဲ့ပေါ်မှာအညိုရောင်ပွင့်ပတ်လေးတွေတင်ပြီးတော့ရှုပေါ့တထွန်းနဲ့လည်း၄၀ဝိုင်းထားတဲ့ဝင်ပွင့်ပတ်လေးတင်ပြလို့လည်းရှုရမယ်ဒါမှမဟုတ်အညိုရောင်ဖြင့်ပြုလုပ်ထားတဲ့ အဝိစာတို့ဘာလို့ ਨੇ ဒီပေါ်အုပ်ပြီးတော့သေရွယ်ညိုရောင်အညိုရောင်ဆေးကြိုက်တယ်လို့လုပ်ပေါ့ဗျာဆေးညိုရောင်ဒီကားမျိုးပေါ်မှာဆေးညိုရောင်တုတ်လိုက်တယ်ပြီးတာပါဒီနီလာတို့ပီတာတို့ဒေါဟိတာတို့ဩဒါတာကတိုင်ကြသူကနှစ်မျိုးရှုလုပ်လို့ရတယ်နော်ရွှေပြောင်းလို့ရတဲ့ကတိုင်ဝန်လုပ်လို့ရတယ်ရွှေပြောင်းလို့မရတဲ့ကတိုင်ဝန်မျိုးလုပ်လို့ရမြေကြီးပေါ်မှာခုနက အညိုရောင်ဒါမျိုးလည်းလုပ်လို့ရပါတယ်။နောက်ပိဒဆိုရွှေရောင်ကတိုင်းရွှေရောင်ကတိုင်းကတော့ဒီရှေးတုန်းကတော့ရွှေရောင်ပန်းပွင့်လေးတွေရှိတာပေါ့နော်။ရွှေပန်းပွင့်ရွှေပန်းတို့ပါတို့အဲ့ဒီကပွင့်ပတ်လေးတွေပြောတာအထက်ကအယိုးတာနေညာတာနေမပါရအောင်ပွင့်ပတ်လေးတွေကိုဒီကတိုင်းပွင့်ပတ်လေးတွေဒီကတိုင်းဝန်းမှာတင်လိုက်တာကတိုင်းဝန်းမှာတင်ပြီးတော့ဒီဝန်းဝန်းဝိုင်းပေါ့ဆယ်လက်မပတ်လဲရဝန်းဝန်းဒါကိုရှုနေအောင်ပါ လောဟိတကတိုင်ရွှေရောင်ကလည်းခုနပြောသလိုပေါ့ဗျာခုခေတ်လိုပြောရင်တော့ရွှေစည်းနဲ့တုတ်ထားလဲရတာပဲဒီဖြူရောင်မမရွှေစည်းတုတ်နောက်နီလာကတိုင်ဒါအနီရောင်ကတိုင်ပေါ့အနီရောင်ကတိုင်ခုခေတ်လိုဆိုရင်တော့အနီရောင်ဆဲတုတ်လိုက်ပြီးတာရှေးတုန်းကအနီရောင်ဆင်းရှိတဲ့ပန်းဖို့ပန်းဖို့ပန်းလွှာလေးတွေပန်းဖို့ပန်းပန်းပွင့်လေးတွေရှိတော့အဲ့အချွေးပြဒီပန်းဟိုးဖတ်လေးတွေဒီပေါ်တင်တာပါအဲ့ဒါမျိုးလောက်ခိုင်း နောက်ပြီးတော့ဒီအဖြူရောင်ကတိုင်းဖြူရောင်ပန်းပွင့်လေးတွေဖြူရောင်အထက်ကရိုးတာမလို့ဒီလိုအဝင်းဝိုင်းလောက်တာအဝင်းဝိုင်းပေါ်မှာဖြူအောင်ပွင့်ပတ်လေးတွေအပြည့်တင်လိုက်ပါဒီအဝိုင်းနဲ့ပြည့်တင်တော့အခုခေတ်ကတော့လွယ်ပါတယ်အော်ဒါတာကတိုင်းဆိုဒီလိုအဖြူအောင်လောက်လိုက်လာပြီးတာနော်အယောင်နဲ့ပတ်သက်ပြီးဒါပဲအဲ့ဒီမှာရည်စရာပြောမှာဘုန်းကြီးတို့ဘောက်တော်ဆရာတော်ကြီးနဲ့ဒီ message ဆက်သွားတော့ ဂျာမန်ကလေးမလေးတယောက်ကသူကဒီကတိုင်းနေတင်တော့သူကလည်းဒီဟာနဲ့ပတ်သက်ပြီးတော့စာရန်တင်နေတာ PhD တွေလောက်တာဆရာကြီးကဒီအနီတို့ချွေအောင်ကတိုင်းတို့လောဟိတကတိုင်းဩရတာကဒါလေးတင်တော့ကလေးမလေးကနောက်ရကြဘာလောက်လာလဲတသိရွတ်တင်တင်ပြီးတော့ဆရာတော်ဂရင်းကတိုင်းတွေအစိမ်းအောင်ကတိုင်းတွေဒီကောင်မလေးရှောက်လောက်ပြန်မှခိုင်းတာမလုပ်ဘူး အဲ့ဒီလိုအစိမ်းရောင်ကတိုင်းတော့မရှိဘူးပြဟိုကလေးမလေးအားလို့မျိုးသိရစိမ့်နေတင်းလာပြီးကရင်ကတိုင်းကိုလောက်ကြတယ်အဲ့ဒီမှာနောက်ပြီးတော့အာဂတကတိုင်းအာလောကကတိုင်းနော်အာဂတကတိုင်းဆိုအပေါက်ဖောက်လိုက်တာပါပဲဒီခုနတထွားနဲ့ရှင်းလက်မှာပေါ့ဒီအဖြူရောင်နေရာကိုဒီအပေါက်ဖောက်လိုက်ပေါ့ဒါဆဲလက်မှာဒီအပေါက်နဲ့ကောင်းငင်ပြင်သို့မဟုတ် နံရနေပြီးတော့ဟိုပရင်းပေါက်ကနေဟိုကောင်းငင်ပြင်လှမ်းကြည့်တာအာကတကတိုင်ဒါမျိုးကြည့်ရနော်အာလောကကတိုင်ဆိုတာကအာကတကတိုင်လို့လည်းခေါ်တယ်တခါတလေရတာကိုပရိစိန်နာကာတကတိုင်လို့လည်းခေါ်အတူတူပါပဲအာလောကကတိုင်ဆိုတာအလင်းရောင်ကတိုင်နံရောင်ဝင်လာတဲ့နေရောင်တို့လရောင်တို့မီးရောင်တို့ကြိုက်ရလို့ပေါ့ဗျာအဲ့ဒါကိုခုနလိုဒီအပေါက်ဖောက်ဒီလိုကတိုင်ဝင်တထွားနဲ့လည်းလေးသေးပေါ့ ဒီလိုအပေါက်နဲ့အဲ့ဒီမီးရောင်နေရောင်လာရောင်ကိုကြည့်နိုင်ခုကြည့်တာကနေရောင်တို့လာရောင်တို့じゃမမြဲဘူးသေချာတာတော့မီးရောင်တို့ဘာတို့じゃမြဲတာပေါ့ကွာမီးအမြဲတမ်းထွန်းတာဒါကကိုယ်စိတ်ထဲမှာမမငြိမ်မချင်တာကြည့်ရတယ်နော်အခုဒါကတော့လုံနီးပေါ့လေခုနကတန်ကုန်လေးပြောပြလို့ရပါတယ်အခုလုံနီးတွေကတော့ကိုချင်းခုနကတန်ကုန်လေးပြလို့ရတယ် အခုလုံနေကြတော့ပါရမီနူးတဲ့ပုံကိုယ်တွေအတွက်ဘုန်းကြီးတို့ကတိုင်းဟုံးဘယ်လိုလုပ်ရမလဲဆိုပြောတာဗျနော်ပါရမီရင့်တဲ့ပုံကိုယ်တွေကြအရင်ဘောကရှုခဲ့ဘူးတာကိုဒီလိုတစ်ချိန်တစ်ခါလောက်ရှုခဲ့ဘူးရင်တော့နော်ဒါနောက်ကြတော့ဒီကတိုင်းဟုံးပြုလုပ်နေရမလို့ဘူးမြေကြီးမြင်တာနဲ့ဘယ်လိုရှုရမလဲသူသိတယ်ရေမြင်တာနဲ့ဘယ်လိုအလင်းရောင်မြင်တာနဲ့ဘယ်လိုရှုရမလဲသူကသိပြီးသားဖြစ်တယ်ဒါကြောင့်မို့ခုဘဝမှာပါရမီ ရှိအောင်လှုပ်ထားပေါ့ကျင်မှုတဲ့ရှိအောင်လှုပ်တိုင်းဒါအဆင်ပြေတော့အဲ့တော့ဒီမှာကတိုင်းဝန်းပြုလုပ်တဲ့နေရာဘုန်းကြီးတို့ဒီကတိုင်းဝန်းပေါ့နော်ဒီအလဲကောင်ကတထွားနဲ့လက်လေးသေးဆိုဒါဆယ်လက်မခေါ်တယ်ပေါ့ဒီအဖြူရောင်ကတိုင်းကတော့ဒါအရှူများတယ်ဘုန်းကြီးလည်းဒါပဲလှုပ်ခုတယ်ဖြူရောင်ကတိုင်းပေါ့ဒါဆယ်လက်မရှိရမယ်ပြီးတော့မှဒီဒီအဝိုင်းဝန်းပဲကြည်မှာပဲဒီဆယ်လက်မကိုထင်ရှားအောင်ဘေးက အမဲတလက်မပေါ့ဒီဘက်ကတလက်အလုံး12လက်မရှိရနော်အဲ့လိုမျိုးလုံးအဲ့တော့စိုက်ကြည့်ရမှာကထိုင်လို့ရှိရင်မျက်စိကဒီလေကောင်တဲ့တဲ့မျက်စိနဲ့ဒီလေကောင်တဲ့နေရနော်မတက်ရရင်လည်းပဲကိုမျက်စိနဲ့ဒီအလေကောင်တဲ့တဲ့နေရမျက်စိကိုဒါကြီးလည်းဖွင့်မကြည့်အောင်ဒါကြီးလည်းမေးမကြည့်အောင်စိတ်ကဒီတဝိုင်းလုံးကိုကြည့်ရမှာ တစ်စိတ်တစ်ပိုင်းနဲ့မကြည့်အောင်ဒါကြည့်ပြီးတော့ပမာလိုပြောရင်ဖြူအောင်ဖြူအောင်ဖြူအောင် ပါဠိလိုပြောရင်တော့ဩဒတာဩဒတာဩဒတာဩဒတာဒါကိုမြေကြီးဆိုရင်တော့ပထဝီပထဝီဒါကြိုက်တယ်နော်အခုကတော့ဘုန်းကြီးတို့ကအဖြူအောင်ကမ္မထံကိုပွားမှာဆိုတော့စိတ်ကမျက်စိကဒီမှာစိုက်ထားမယ်ကြည့်ရမှာဒီတစ်ပြင်လုံးကြည့်ရဒီပြင်လုံးကြည့်ပြီးတော့ဖြူအောင်ဖြူအောင်အကြာကြီးပဲပွားတယ်ဘယ်လောက်ဒီပွားမလဲဆိုဒီဖြူအောင်မျက်စိမိတ်နေဒီဖြူအောင်မြင်းနေအောင်ပွားမှာဆက်မပြတ်ပွားနေအောင်နော်အဲဒီတော့ ဖြူဖြူဖြူဖြူဖြူအောင်ဖြူအောင်ဖြူအောင်နော်အဖြူဖြူဖြူကြိုက်တယ်လို့ပွားပါအယောင်မထက်လည်းရပါတယ်အဖြူဖြူဖြူဖြူအော်ဒါတာအော်ဒါတာအော်ဒါတာအဲလိုပွားမယ်စိတ်ကတည်းအဲမနေလို့မမြန်လုံးပေါ့ဗျာစိတ်ကဒီဝင်းဝိုင်းထဲမှာရှိနေမှာအပြင်မထွက်စီအောင်ဒီမှာစိတ်ဆိုင်အဲတခုရှိတာအခုသဘုံကြီးကြောင်းတော့မှာဟိုဘက်ကအတန်နေကြားနေအဲလိုအတန်နေကြားလို့မရဘူးလူတန်နေကြားလို့မရဘူးလူလုံးတဲ့အတန်နေကြားလို့မရဘူး တိတ်ဆိတ်ငြိမ်သက်နေရမယ်အဲစိတ်ကစိတ်မျက်လုံးကဒီထားတာဒါပေမဲ့ဒီတဝန်းတဝိုင်းလုံးမှာစိတ်ထဲမှာမြင်နေရမယ်ဒါကြောင့်ဒီအနက်က white အဲ့ဒါဆိုရင်တော့ဒီဘေးစိတ်ကဒီဘက်ရောက်မသွားဘူးဒီအဖြူအောင်ထဲမှာစိတ်ကစိုက်ကြည့်နေအဖြူဖြူဖြူဖြူဖြူဖြူဖြူဂျာကြီးစိုက်ခြင်းငြိမ့်နေပြကတ်တယ်နော်ကတ်သွားပြီဘလောက်ကမလဲဆိုတော့မျက်စိမိတ်လိုက်ဒီဝင်းဝိုင်းကကိုယ့်မျက်စိထဲမှာကိုယ်မှာမြင်နေရမှာစိတ်ထဲမှာမြင်နေရမှာ မြင်ရင်တော့ဒီရှုစနေဒီကတိုင်းကိုလုံးပုံအထီဟာဒါပရိကမနမိတ်ခေါ်တယ်ဒီကတိုင်းဝဟာမျက်စိနဲ့ဖွင့်ကြည့်တယ်လို့မျက်စိမိတ်ထားတယ်မြင်ရပြီဆိုရင်ဒါဩဃနမိတ်ခေါ်တယ်နော်အဲ့ဒီဩဃနမိတ်လောက်တဲ့ခါမှာကိုလောက်ထားရမသိမတတ်ဖြစ်ရင်ခုလိုပေါ့ကတန်ဝိညာဘေးကနေတတ္တရမဖြစ်တာဒီမှာအမဲရောင်နဲ့တတ္တရမဖြစ်ငကိုအဓိကတော့ဒီကတန်ဝန်းပေါ့နော် ဒီကတိုင်းကကိုလှုပ်ထားတဲ့ဩဂနမိဆိုကိုလှုပ်ထားတဲ့ပုံတန်းပေါ်တယ်မတမရပုံတွေဒီတဲ့အတိုင်းငကူကအပြင်မှာမြင်ခဲ့တဲ့အတိုင်းပဲပေါ်နေသေးတယ်အဲမျက်စိထဲမှာမျက်စိမိတ်ထားလဲဒီကတိုင်းဝိညာဉ်မြင်နေပြီဆိုဒီကတိုင်းကမလိုတော့ဘူးဘယ်နေရာပွားပွားရတယ်ခုနမှတ်ထားဝေရကလူတန်းလူလုတ်တဲ့အတန်နေမကြားတဲ့နေရာမျိုး ရွေးချယ်ပြီးတော့ထိုင်မှာမတ်တရပြီးမှတ်နိုင်တယ်ထိုင်ပြီးတော့မှတ်နိုင်တယ် မှတ်တဲ့ခါကျရင် ခုနဒီအလဲကောင်းတဲ့တဲ့ကို မျက်စိကစိုက်ကြည့်နေရမယ်။ဒါကြီးလည်းပြူးမကြည့်အောင်ဒါကြီးလည်းမေ့မကြည့်အောင်ပုံမှန်နေထားတော့ပုံမှန်ဖြူဖြူဖြူဖြူဖြူဖြူဖြူဩဒါဒါဩဒါဒါဩဒါဒါဩဒါဒါဩဒါဒါဩဒါဒါဒီလိုပဲအကြိုက်ပွားနေမျက်စိတွေကိုစွဲမြဲသွားပွားစွဲမြဲသွားပြီးမျက်စိမိတ်လည်းမြင်ရပြီဆိုရင်ဒါဩဂါနမိအကြဒီကတိုင်းဝိညာဉ်မလို့တော့ ဒါပေမဲ့လို့တမာရီကမရသေးတဲ့အခါကျအကြောင်းတစ်မျိုးမျိုးနဲ့ပြုတ်ကျသွားပြန်တယ်ပြုတ်ကျသွားအာဒီကတိုင်းဝန်းနဲ့တစ်ခါပြန်ကြည့်ရပြန်တယ်ကြည်လိုက်ပွားလိုက်ကြည်လိုက်ပွားလိုက်အဲ့လိုလိုဒီဥက္ကနမိတ်မခိုင်မြဲခင်ပေါ့ဗျာပြုတ်သွားလဲပြန်ရလိုက်ဒီလိုဖြစ်တတ်ပါတယ်ခိုင်မြဲသွားရင်တော့ဒီဥက္ကနမိတ်ကမလိုတော့ဒီဒီနမိတ်ကကတိုင်းဝန်းပုံကမလိုတော့ပါဘူးအဲ့ဒီဥက္ကနမိတ်ကိုပဲ ဒီလှုပ်ထားတဲ့ခြေရလက်ရပေါ့လက်နဲ့လှုပ်ထားတာရှိတယ်တချို့ကြမြေကြီးပေါ်မှာကျတော့မျိုးစုံပေါ့နော်အဲဒီခြေရလက်ရတွေတွေ့နေတတ်တယ်ဥက္ကနမိတ်သဘောကတော့မျက်စိဖွင့်ကြည့်သလိုစိတ်ထဲကနေပြီးတော့ငကိုလှုပ်ထားတဲ့ပုံစံတိုင်းဒီအဝင်းဝိုင်းပေါ်နေတာပါဒါကိုပဲအဖြူဖြူဖြူဖြူဖြူဒီလိုဆက်ပွားပွားရင်ပွားရင်နိဝရဏတွေကင်းလာမယ်တမာရီတွေအကောင်းလာမယ်ဆိုရင်ဘာဖြစ်လာဒီအယောင်က ဒီဖြူရောင်ကကြည်လင်တောက်ပါလာမှန်သားပြင်လို့ကြည်လင်တောက်ပါလာမယ်လာရောင်လို့ကျဲရောင်လို့ကြည်လင်တောက်ပါတဲ့အရောင်မျိုးတွေထွက်လာအဲ့ဒါဆက်ပွားနေရမယ်ဒီမှာပဲစိတ်ကစိုက်ပြီးတော့ဖြူအောင်မှာစိတ်ကစိုက်ပြီးတော့ဖြူဖြူလို့ဆိုရင်လည်းဆို မဆိုရင်လည်းဒီမှာစိတ်ကစိုက်ပွားတော့မျက်စိမိတ်ပြီးပွားရတဲ့အရှင်ဒီဩဃနမိတ်မျက်စိဖွင့်ကြည့်သလိုစိတ်ထဲမှာမမြင်သေးတော့မျက်စိဖွင့်ကြည့်ပြီးပွား အဲ့ဒီစိတ်ထဲမှာဒီပရိပါကနမိတ်အလင်းနမိတ်ကခိုင်မြဲအောင်လုပ်ရမယ်နော်ဘယ်နေရာသွားသွားဘယ်နေရာထိုင်ထိုင်နော်ဈဉ္ညာလျှောက်လျှောက်နော်ဒါမျိုးခိုင်မြဲအောင်လုပ်ရခိုင်မြဲဈဉ္ညာလျှောက်တဲ့အခါကျရင်တော့မျက်စိဖွင့်ရတာပေါ့လေမျက်စိဖွင့်ပြီးတော့ဈဉ္ညာလျှောက်လို့ရတယ်ဒါမျိုးခုနလိုမျက်စိမိတ်လိုက်မျက်စိမိတ်ပြီးတော့ပေါ်ပွိုင်းပွိုင်းနဲ့ဒီလင်းနမိတ်ခုနကကတိုင်းဝါပေါ်လာတယ်ပေါ်လာပြီးဗရမ အဖြူရောင်နေနဲ့ပေါ့ရှေ့ကကြည့်စရာမလိုပါဘူးမျက်စိထဲမှာဝန်းဝိုင်းပေါ်လာပြီအဲ့ရနေဒါတော့ဥက္ကနမိပေါ့ဥက္ကနမိကနေကြည်လင်တောက်ပါတဲ့ဝန်းဝိုင်းပေါ်လာပြီဆိုအဲ့ဒါလေးကိုမျက်စိမိမိလေးထားပြီးရှုအကြိုက်ရှုနိုင်တယ်အကြိုက်ရှုလို့ကောင်းရှုမှလို့ကောင်းထိုင်တော့လဲဒါရှုမှမယ်မတ်တရလဲဒါရှုမှမယ်ပြီးတော့ဈဉ္ညာလျှောက်လဲဒါရှုမှမှာ ပို့ပြီးခိုင်မြဲတယ်ခိုင်မြဲလာပြီးနမိတ်အားကောင်းပြီဆိုဇံဝင်စားပုံတွေကတော့ အာနာပါနအတိုင်းပဲဗျနော်အာနာပါနအတိုင်းပဲပုံပုံစံကပြန်သွားတယ်အရင်တုန်းကလည်းဘုန်းကြီးဒါတွေပြောခဲ့ဥပါတယ်အဲ့ဒီအတိုင်းပဲပြန်ပြောရပါတယ်ဇံဝင်စားပုံကြီးတွေကအဲ့တော့ပရိပါကနမိတ်ခိုင်မြဲမှသာလျှင်ဒီဟာတွေဆက်ပြီးသွားလို့ရပါတယ်ပရိပါနမိတ်ခုနကပရိပါနမိတ်ဆိုဒီအဝိုင်းအဖြူရောင်ဝိုင်းကကြည်လင်တောက်ပါတဲ့အရောင်မျိုးပေါ်လာသည့်ထီအောင်ပေါ်ရပါတယ် နော်အဲ့ဒီပေါ်လာစီထိအောင်ပွားတဲ့ခါမှာဒီပရိကမနမိတ်တော့ဩကနမိတ်ထူခြားချက်တို့ပါတို့ဒါလည်းဘုန်းကြီးတို့ခဏခဏပြောနေကြပါတော့ဒီတမာရီပိုင်းဆိုဥပ္ပစာရတမာရီပိုင်း အပ္ပနာတမာရီပိုင်းဒီလိုလည်းပြောလို့ရတာပေါ့ဩကနမိတ်ပိုင်းတို့ပါတို့ကြတော့ဥပ္ပစာရတမာရီဩကနမိတ်ဒီလိုလည်းပြောလို့ရပါတယ်ဥပ္ပစာရတမာရီပိုင်းကြတော့ဘုန်းကြီးတို့ဒီ နမိတ်ကမခိုင်မြဲသေးဘူးဗျမခိုင်မြဲသေးတာပြန်ပြန်ပြုတ်ကြသွားဇိုင်းကားကိုဆင်ញင်ဖို့ခက်တယ်နမိတ်အားနေသေးတယ်အားမကောင်းသေးဘူးဗျအားမကောင်းသေးတဲ့ခါကျဇိုင်းကားဆင်ញင်ဖို့မလွယ်ဘူးအဲကြောင့်သူကအိပ်ပျော်သလိုဖြစ်သွားလိုက်ဒီနမိတ်ကိုအာယုံပြုလိုက်ဒီလိုဖြစ်နေတာတဲ့ဥပ္ပစာရသမားတွေခိုက်တာဥပ္ပစာသမားတွေကြော်သွားအောင်ပွားမယ်ဒီအလင်းဒီအဖြူရောင်ကတိုင်းဝင်ဟာကြည်လင်တောက်ပနေရမယ် ပြီးတော့အယောင်လေးတွေထွက်နေတာမျိုးဒါအကြ ాయి ခိုင်မြအောင်လုပ်ပါခဏတပြုတ်နဲ့မရဘူးเนาะအဲ့ဒီအောင်ကြာကြာခိုင်မြအောင်လုပ်ပါဒီကြာကြာခိုင်မြဲဖို့အတွက်ဘုန်းကြီးတို့ဒီဇံပိုင်းတွေပါဘာပြောလဲဆိုတော့အဲ့ဒီချိန်မှာအရင်တုန်းကပေါ့ဗျာတကဘာလုံးအုပ်ဆိုးနိုင်တဲ့မင်းကိုစัจ जा မင်းလို့ခေါ်တော့နော်အဲ့ဒီစัจ जा မင်းဟာဒီနတ်ပြည်ဒါဝရင်သာတရားမင်းဒီအောင်တော့အချိန်ကလွှမ်းတယ်နော် တခြားတို့ဘာလို့တောင်းတော့ဒီဆက်ကြမြင်ပေါ်လာသူ့ရဲ့အဲနတ်ပြည်တဝက်ခွဲပေးပြီးအုပ်ချုပ်ခွင့်ပြုပါအဲ့ဒီဆက်ကြမင်းပေါ်လာပြီဆိုရင်ဆက်ကြမင်းကိုဝန်တီဗီဆိုရင်ဆက်ကြမင်းရဲ့အမေမိဖုရားကြီးကဒီသားတော်လေးကိုဘုန်းကြီးတို့ပရိသန်တွေတီကြရေကဖန်ပေါင်းကြောင်ထဲမှာရှိတဲ့အရာဝတ္ထုလို့ကုန်မြင်ရတယ်ဒီသားတော်လေး ပရိသန်นี่တီကြရအကုန်လုံးပေါ့ဒီဖန်ပေါင်းကြောင်တွေမှာအရာတို့သူ့ပိုက်ထဲမှာမြင်းနေရတယ်ဒါကတော့စစ်ကြမင်းရဲ့ကံမစိတ်တွေကြောင့်အဲ့တော့ဒီတရေသားလေးမပြတ်မရှိအောင်ဒီမိဖုရားခေါင်းကြီးထိုင်တာတတိထားထတာတတိထားသွားတာတတိထားစားတာတတိထားပေါ့အပူအေးတွေတောင်းနေသူ့မှာသွားထိမထိကြအောင်တော်တော်လေးကိုဂရုစိုက်ထိန်းရခက်တယ်လို့ပဲပရိပါနမိတ်အခိုက်တမှာ တမာရီပြုတ်မကြတော့တော်တော်ထင်ရခဲ့တယ်။ဘာဖြစ်လို့လဲဆိုတော့တခုတည်းအတန်နေကြားလိုက်နဲ့ပြုတ်ကြသွားနိုင်တယ်။ဒေါသဖြစ်မယ်လောဘဖြစ်မယ်။နှစ်သက်စရာအောင်ကြားရင်ပြုတ်ကြ။မနှစ်သက်စရာအောင်ကြားရင်ပြုတ်ကြတာ။အနံ့အာယုံ၅ပါးနဲ့ပတ်သက်တာတွေအကုန်လုံးပေါ့ဗျဆိုင်တာ။အာယုံ၅ပါးနဲ့ပတ်သက်တာနှစ်သက်စရာတွေပေါ်လာမယ်ပြုတ်ကြမယ်။မနှစ်သက်စရာပေါ်လာရင်ပြုတ်ကြနိုင်တော့တယ်။အဲကြောင့်သတိထားတယ် အဲ့ဒီလောက်ဒီထိမ့်တရားခက်တယ်ဆိုပြီးတော့ဘုန်းကြီးတို့ပြောသွားတာပေါ့ဗျအဲ့ဒါနဲ့ပတ်သက်ပြီးဘုန်းကြီးတို့အာနာပါနာကတော့ငါအဲ့တော့ငါမှတ်စုလေးပေးထားပါဗျအဲ့ဒီတဲကပုံစံမျိုးလေးနဲ့ဘုန်းကြီးတို့ပြန်ပြောပါမယ်အာနာပါနာအရင်တော့ကမှတ်စုပေးခဲ့ဘူးလေနော်အဲ့ဒီဟာကိုမှတ်မိသေးလားမသိဘူးအဲ့ဒါလေးနဲ့ဘုန်းကြီးနည်းနည်းပါးပါးပြန်ပြောပါမယ်အဲ့ဒီတိုင်းပဲပြောရတာပေါ့အဲ့ဒီတဲမှာကဘုန်းကြီးတို့ အာနာပါနာကြတော့တတိမြေကပထမနဲ့သွားတော့ဒီမှာတော့ဒီနမိတ်ဝန်းကြီးခိုင်မြဲအောင်လုပ်ရအောင်နမိတ်ဝန်းကြီးခိုင်မြဲအောင်လုပ်တဲ့နေရာမှာဒီမှာသူကဘာတွေလာလဲဆိုတော့နမိတ်ဝန်းကြီးခိုင်မြဲသွားပြီဒီပေါ်မှာကတ်သွားပြီဆိုရင်နိဝရဏတွေကင်းရမယ်ဗျနိဝရဏတွေကင်းဖို့ဆိုရင်နိဝရဏတွေကင်းမှဇိုင်းငါဖြစ်တယ်နိဝရဏမကင်းဇိုင်းငါမဖြစ်ဘူးအဲ့တော့နိဝရဏတွေသိရမယ်ဇိုင်းငါတွေသိထားဇိုင်းငါဆိုတာကို ဒီထဲမှာမပါဘူးပြဘုန်းကြီးတို့အသစ်ပေးတဲ့အမှတ်စုထဲမှာပါတယ်ဆိုင်ငါ၅ပါးဆိုင်ငါ၅ပါးဆိုဝိတက်ဝိစာရာပိတိဒုက္ခဧကဂရာဇံပိုင်းကြတော့ဒါတရားတွေပြောရပါတယ်သိခံပြီးနားထောင်ရနော်ဝိတက်ဆိုတာကခုနကပထဝီကတိုင်းပေါ့ဒီဒီဘုန်းကြီးတို့ဖြူအောင်ကတိုင်းဝန်ပေါ့ဖြူကတိုင်းကြီးလင်တောက်ပါတဲ့ပထဝီကတိုင်းဝန်အဲ့ဒီနမိတ်အာယုံပေါ်ကိုစိတ်ကိုတင်ပေးတာ ဒါကြောင့်ပထဝီပရိပါကနမိတ်အာယုံကစိတ်ကိုတင်ပေးတာချိန်ပေးတဲ့ရွယ်ပေးတဲ့သဘောဝိတက်လို့ခေါ်တယ်ဝိစာရကြဒီပထဝီပထဝီမဟုတ်ဘူးခုနဩဒါတာပေါ့နော်ဝိတက်ဆိုတာဩဒါတာပရိပါနမိတ်အဖြူရောင်ကတိုင်းနမိတ်ပေါ့ဗျာအဲ့ဒီအာယုံကိုစိတ်ကိုတင်ပေးတာချိန်ပေးတာရွယ်ပေးတာဝိတက်လို့ခေါ်တယ်ဝိစာရကြတော့အဲ့ဒီအဖြူရောင်ကတိုင်းဝန်နမိတ်အဲ့ဒီအာယုံပေါ်မှာထက်ခါတာကဆင်ញင်သုံးသပ်နေတဲ့သဘောပေါ့ ဒီဖြူအောင်ကတိုင်းဝန်ပေါ့ခုနကြည်လင်တောက်ပနေတဲ့ဖြူအောင်ကတိုင်းဝန်ပေါ့နော်ပီတိဆိုတာကဒီကြည်လင်တောက်ပနေတဲ့ဖြူအောင်ကတိုင်းနမိတ်အာယုအဲ့ဒီဟာပေါ်မှာကျဉ်နှက်နေနှစ်တက်နေတဲ့သဘောပေါ့ဒုက္ခဆိုတာကတော့ဒီဖြူအောင်ကတိုင်းနမိတ်အာယုရဲ့အရာသာကိုချမ်းသာစွာခံစားနေတဲ့သဘောပဲဧကဂရာဆိုတာကဒီဖြူအောင်ကတိုင်းနမိတ်အာယုတစ်ခုတည်းပေါ်မှာကပ်ပြီးတော့နေတဲ့သဘောဧကဂရာခေါ် ဒါကဇိုင်းငါ၅ပါးပေါ့ဝိတေဝိစာရပီတိဒုက္ခဧကဂရ၅ပါးရှိတယ်သူ့ရဲ့စမ်းကျင်ဘက်ကဘာလဲဆိုနိဝေနတရားတွေနော်အဲ့တော့ तू ကဌိနမိတာနဲ့ဝိတက်ကစမ်းကျင်ပဲနော်ဌိနမိတာကတူဝေတဲ့ထိုင်းမိုင်းတဲ့သဘောအကြံစီကင်းမဲ့နေတဲ့သဘောဌိနမိတာဝင်နေသူထိုင်းမြဘာမှမသိတော့ဘူးလေအိမ်ငိုက်တယ်လို့အိတ်ချင်းတယ်လို့ဖြစ်နေ အဲတော့ဌိနမိတာသဘောတွေ့ဝင်နေတဲ့သဘောကြံစီမဲ့နေတဲ့သဘောနဲ့တူတော့ပေါ့အဲ့ဒီဌိနမိတာဝင်လာဝိတက်မဖြစ်တော့ဝိတက်ကလိုလိုပြုတ်ချသွားတာဝိတက်ကတခုနကအဖြူအောင်ကတန်းကုန်းလေးပေါ်မှာတင်ပြီးချိန်ပြီးရွဲပြီးနေရင်လည်းပဲဒီဌိနမိတာမဝင်ဘူးဒါကြောင့်ပြောဆန့်ကျင်ပဲဌိနမိတာဖြစ်ရင်ဝိတက်ဇာနဲ့မဖြစ်ဝိတက်ဇာနဲ့မဖြစ်နေဌိနမိတာမဖြစ်ဘူးဒီလိုမှတ်ထားမယ် နောက်ဝိစာရရဲ့စန့်ကျင်ဘက်ကဝိသိကိစ္စဝိသိကိစ္စဆိုအာယုံတစ်ခုတည်းမှာမရှိဘူးအာယုံမျိုးမျိုးပေါ်မှာသူကတန်တရားဖြစ်နေဟိုအာယုံလုံးလို့ဒီအာယုံလုံးလို့ဖះဆိုလို့ဖះဟုတ်မှာဟုတ်ရလားမဟုတ်ဘူးလေလားတရားဆိုဒီတရားတွေဟုတ်ရလားအကျင့်လို့ဒါမျိုးဇံရတယ်ဆိုဟုတ်ပါမလားသူကဆွဆွမြဲမြဲဆုံးဖြတ်ချက်မချနိုင်တန်တရားတွေဖြစ်နေ ဝိสารဆိုဒီအာယုတစ်ခုတည်းပဲဖမန်ထတာဆင်ញင်သုံးတတ်နေတော့ဆုံးဖြတ်ချက်ထားသလိုဖြစ်နေဒီအာယုတစ်ခုတည်းပဲခုနဖြူအောင်ကတိုင်းပေါ်မှာပဲဖမန်ထတာဖြစ်ပြီးသုံးတတ်နေတယ်ဆင်ញင်နေတဲ့သဘောပဲဒါဝိสารအဲကြောင့်ဝိสารဇာနင်ဖြစ်နေလည်းပဲဝိသိကိစ္စဆိုနိဝေနမဖြစ်ဘူးနိဝေနဝိသိကိစ္စနိဝေနတွေကိုယ်တဏ္ဍမှာဝင်နေတော့ဝိสารဇာနင်ပြုတ်ချသွားတာနောက်ပီတိဇာနင်ပီတိက ခုနကအဖြူရောင်ကတိုင်းနမိတ်ပေါ်မှာနှစ်သက်သဘောကျနေတဲ့သဘောသူ့ရဲ့ဆန့်ကျင်ဘက်ကဖြာပါဒဒေါသပေါ့ဒေါသဆိုမကျေနပ်တာအာယုံကိုမနှစ်သက်တာကိုကမကျေနပ်တဲ့စိတ်တွေအာယုံကိုမနှစ်သက်တဲ့စိတ်တွေဝင်နေရင်ဟုတ်တယ်အဲ့ဒီဇရာပဲအဲ့ဒီဟာဝင်နေလို့ရှိရင်မဖြစ်ဘူးဗျာဒါကြောင့်မို့ဒီတရားထုတ်တကဒေါသမဖြစ်အောင်လည်းမှားတယ်ဆိုဒါကိုပြောတယ် ဒေါသဖြစ်နေပြန်ရင်လည်းပဲအောက်ကဆရာကြည့်နေဒေါသဖြစ်နေပြန်ရင်ဒီမှာဒေါသဖြစ်နေရင်ဒီပိဋိမဖြစ်ဘူးနော်ပိဋိဇာနေမဖြစ်ပိဋိဇာနေဆိုတော့ခုနကအဖြူအောင်ကတန်းကိုနမိတ်ပေါ်နှစ်သက်သဘောကြနေကိုကစိတ်ဆိုးနေမယ်စိတ်ပြတ်နေမယ်အာယုန်တခုကြားလိုက်လို့မြင်လိုက်လို့အနံ့ရရဒေါသဖြစ်လိုက်ဒါပိဋိကပြုတ်ကျသွားတာ ခုနဖြူအောင်ကတိုင်းဝန်းလေးပေါ်မှာကိုကနှစ်သက်သဘောကျနေရင်ဒီပြာပရနိဝေနမဖြစ်ဘူးဒီလိုမှတ်တာနောက်ပြီးတော့ဒုက္ခဒုက္ခကြတော့သူ့ရဲ့ဆန့်ကျင်ဘက်ဒုက္ခကြတော့ခုနကအဖြူအောင်ကတိုင်းဝန်းနမိတ်အာယုံကိုခံစားနေချမ်းသာစွာခံစားနေတဲ့သဘောပဲသူ့ရဲ့ဆန့်ကျင်ဘက်ကလည်းဆိုဩဒိစ္စကုက္ကုသဩဒိစ္စကုက္ကုသဆို စိတ်တွေဥဒိစ္စဆိုပြန့်လွင့်တာမငြိမ်မသက်ဖြစ်နေတဲ့သဘောမငြိမ်မသက်ဖြစ်နေဘလို့မှချမ်းသာဒုက္ခဆိုမဖြစ်ဘူးကုတ်ကုတ်ဆနောင်နာတပံပူပန်းနေတဲ့သဘောထားထားတဲ့အာယုံမှာမကတ်တဲ့သဘောတွေပေါ့ဗျာဒါတွေကတော့ပြန့်လွင့်နေလည်းမကတ်ဘူးစိတ်တွေပူပန်းနေတဲ့ထားတဲ့အာယုံဒီဖြူအောင်ကတိုင်းမှုမှာမကတ်ဘူးဒါကြောင့်ဥဒိစ္စကုတ်ကုတ်ဆဖြစ်နေလည်းပဲဒုက္ခဇာနေမဖြစ်ဘူးဗျာဒုက္ခဇာနေကဒီ ထားတဲ့အာယုံမှာကပ်ပြီးတော့ဖြူအောင်ကတိုင်းဝန်အာယုံရဲ့အရသာကိုခံစားနေတဲ့သဘောကဒုက္ခပဲဒုက္ခဇာနေဖြစ်နေဩရိဇကိုကုသနိဝေနမဖြစ်ဘူးဩရိဇကိုကုသနိဝေနဖြစ်နေမြဲဒုက္ခဇာနေမဖြစ်ဘူးလို့ဒီလိုမှတ်ထားမယ်ပြီးတော့ဒါကတော့ရေးကြည့်တာပေါ့နော်ကာမိစန္ဒနော်ပြီးတော့တရားထုတ်တယ်ဆိုရင်တော့ဒီတမထဘိုင်းကတော့ဒီကံ ဒီဧကဂရာတော့အရေးကြီးတာပေါ့နော်တမထဆိုတမာတိကိုပြောတယ်ဧကဂရာကိုပြောတယ်ဒါအဓိကပဲဒါတွေဧကဂရာဖြစ်နေဒီဇန်အင်္ဂါတွေကဖြစ်တယ်ဧကဂရာဖြစ်နေဒီနိဝေနတွေမဖြစ်ဘူးနော်ဒီမှာကဒီအာယုံ၅ပါးကာမဂုဏ်တရားတွေမှာနှစ်သက်သဘောကျနေနော်ဧကဂရာဘယ်တော့မှမဖြစ်ဘူးလို့မှတ်ထားအဲကြောင့်နှစ်သက်သဘောကျမှုမဖြစ်အောင်ဒီအာယုံတွေတတ်နေမြဖြတ်တော့ပါဘူးမြင်မြအာယုံမြင်စရာအောင်နဲ့မကြည့်နဲ့ကြားစရာအောင်နဲ့နားမထောင်နဲ့ ဒီတရားလုံးလုံးနေတဲ့ခါကျစားစရာအောင်တွေအတွက်အဓိကမထားနဲ့အနတ်အောင်တွေအဓိကမထားနဲ့အသုံးဆောင်ပစ္စည်းတွေပေါ်မှာအဓိကမထားနဲ့နော်ကိုကနှစ်သက်ဖွယ်အာယုန်တွေကိုလိုက်နေတဲ့စိတ်ကဘလို့မှမငြိမ်မသက်မငြိမ်မသက်ရင်တော့တမာရီမဖြစ်ဘူးတမာရီမဖြစ်ရင်တော့ဤကရာစာနေမဖြစ်ဘူးအာယုန်တစ်ခုထဲမှာဒီဖြူအောင်ကတိုင်းဝန်းပေါ်မှာဘုန်းကြီးတို့စိတ်ကကပ်ပြီးတီးနေပြီဆိုရင်ဧကတေဧကအာယုန် ဖီအောင်ကတိုင်းဝအာယုံတစ်ခုထဲမှာကပ်ပြီးတီးနေအောင်ကြိုးစားအထောက်အထားပြိပါနမိတ်အဲကပ်ပြီးတီးနေပြီဆိုဧကဂရဇာနင်ဖြစ်တာဧကဂရဇာနင်ဖြစ်ရင်ကာမေသနာနိဝရဏမဖြစ်ဘူးဒါမျိုးမှတ်ထားအောင်ပေါ့နော်အဲတော့ဒီမှာကအဓိကကတော့နိဝရဏတရားတွေအင်ဒီဇန်တရားတွေထဲမှာတော့ဧကဂရတော့အဓိကပေါ့နော်ဧကဂရဖြစ်ရင်ဉာဏ်နဲ့ဆိုင်ငါးရဖြစ်မှာပဲအဲ ဒါကသုဒ္ဓဇံဖြစ်အောင်ဒီဒုက္ခပါတယ်ပိစမဇံညာဥပ္ပခာနဲ့ဧကကတာဥပ္ပခာသဘောကလည်းသူကငြိမ်သက်တည်ငြိမ်နေတော့ဒုက္ခသဘောနဲ့တူတယ်တူတဲ့တူတဲ့အတွက်သူ့ရဲ့ဆန့်ကျင်ဘက်ကလည်းဥဒိစ္စကုက္ကုစပဲဒီလိုမှတ်ထားဖို့ဗျဒီတော့ဒါကနိဝရဏဒီဘက်ကဆိုင်ကဒါလေးလည်းသိထားအောင်နော်ဒါတွေသိထားမှဘုန်းကြီးတို့ဆိုင်ကတွေပြောလို့လွယ်တယ်နော် အဲ့တော့ပထမဇန်ရတယ်ဆိုဒီဇိုင်းက၅ပါးလုံးဆင်ញင်နှလုံးသွင်းတာမျိုး ခေါ်ပါတယ်ခုနဖြူအောင်ကတန်းဝန်ကြည်လင်တောက်ပါတဲ့ဖြူအောင်ကတန်းလေးကိုယ်စိတ်ထဲမှာဆွဲမြဲနေပြီးထိုင်လဲဒါမြဲနေပြီးစဉ္ညာလျှောက်လဲမြဲနေပြီးစင်မတ္တရမလဲမြဲနေပြီးဆိုဒီကတန်းအလင်းနမိတ်နဲ့ဖတ်ခလနှလုံးသားကြည်လိုက်တာနှလုံးသားမြင်ပါတယ်နော်နှလုံးသားအာယုံပြုလို့ နှလုံးသားမြင်တဲ့အခါပြန်လာခဲ့အကြာကြီးဆင်ញင်လို့မရအောင်အကြာကြီးကြည့်လို့မရအောင်ဒါကြောင့်မို့ဇန်နေဝင်စားတော့မယ်ဆိုရင်ဆင်ញင်မှုနည်းစေဝင်စားမှုများစေဆိုတာကိုပြောထားနှလုံးသားမြင်ပြီးခဏပဲကြည့်ရကြည့်ပြီးဒီခုနကတန်းအလင်းနမိတ်ပဲပြန်ပြီးတော့ပြန်အာယုံပြုပြီးဒါကိုပြန်ပွားနေရစိုက်ကြည့်နေအဲ့ဒီနောက်ပိုင်းကျတော့ဒီလင်းနမိတ်ကဆွဲမြဲလာပြီးဒီဒီဖြူအောင်ကတန်းက ဆွေးမြဲလာပြီးတော့မမှတ်တော့နေများမှတ်လို့ရင်ဒုတိယဆန်တက်ရခဲ့တယ်။ဘာဖြစ်လို့လဲဆိုဝိတက်ကအာယုံကိုတင်ပေးတာကြောင့်ဝိဇာရဆင်ញင်သုံးတတ်တဲ့သဘောတကယ်လို့ကိုယ်ကဖြူရောင်ဖြူရောင်ဖြူရောင်ဖြူရောင်ဖြူရောင်ဒါတွေချက်မှတ်နေဒီဒုတိယဇန်တက်တက်ကဒီဝိတက်နဲ့ဝိဇာတာပြုတ်မကြအောင်အလင်းနမိတ်ခုနဒီဖြူရောင်ကတိုင်းဝန်ဟာအလင်းရောင်ကြည်လင်တောက်ပတဲ့ရောင်မျိုးဖြစ်သွားပြီဒီမှာအတီလေးကတ်ထားအောင်လေအဲ့ရောမမှတ်တော့နဲ့ဖြူရောင်ဖြူရောင်အဖြူဖြူနဲ့မမှတ်တော့နဲ့ ဒီဇိုင်းငါးလေးဆင်ញင်တဲ့ခါကျတော့စဆာချင်းဆင်ញင်တဲ့ပုံကကြဒီငါးလုံးလုံးတပြိုင်နဲ့နှလုံးသားမှာမမြင်နိုင်ဘူးနော်ဒီမှာလည်းပြီးတော့မှနည်းနည်းနားလည်ထားမယ်မြင်သိစိတ်ကဘုန်းကြီးတို့မျက်စိမှာဖြစ်တယ်မျက်စိကန်းနေကွဲနေမမြင်ရပါဘူးကြားသိစိတ်ကနားမှာဖြစ်ပါတယ်နားကန်းနေနှစ်ပါးကြီးတွေပိတ်ဆို့နေမကြတော့အနံ့သိစိတ်ကနှာခေါင်းမှာဖြစ်ပါတယ်နှာခေါင်းနှာရည်တွေ နာစီးနေမှဆိုရင်အနံမရပါဘူးစာသေးစိတ်ကရှာမှာဖြစ်တယ်ရှာခွဲမယ်ရှာနာပေါက်မယ်ရတာမသိနိုင်ကိုထိသေးစိတ်ကတကုံလုံးပေါ့ကြံတဲ့စိတ်တွေစေတသိက်တွေဒီနှလုံးသားမှာ အမိပြုဖြစ်တာများဒါကြောင့်မို့ဘုန်းကြီးတို့ကဒီစေစေတသိက်တွေရဲ့တီယာမိယာကိုသူကဘယ်မှာတီလဲဆိုနှလုံးသားပေါ်မှာရှိတဲ့လက်တစ်ဖက်လောက်ရှိတဲ့သွေးပေါ့ဒါတွေကလဲပါနေရေပုံအားဖြင့်တော့ဒီမှာတီးနေတာများတာဒါကြောင့်နှလုံးသားကိုကြည်ရအောင် ခုနကြည်လင်တောက်ပတဲ့ပထဝီကတန်ဒီဩဒတာကတန်ဝန်းပေါ့လေအဲ့လိုမျိုးဆွဲလာပြီးမြဲလာပြီးဆိုနှလုံးသားကြည့်မယ်ဖက်ကလေးကြည့်မယ်နှလုံးသားမြင်မယ်မြင်ပြီးတော့ဒီအဖြူအောင်ကတန်ဝန်းမယ်အတီလေးကကြည့်အဲ့ရနေကြည့်လို့တမားကြီးလေးအကောင်းလိုက်ဆိုဖက်ကလေးဒီနှလုံးသားလှမ်းကြည့်တစ်ခုချင်းဆင်ញရတယ်ဝိတက်ကိုအာယုံပြုပြီးဆင်ញဝိတက်ဆိုတာကဒီအဖြူရောင်ကြည်လင်တောက်ပတဲ့ဖြူရောင် ကတိုင်းဝန်းပေါ်မှာတင်ပေးတဲ့ချိန်ပေးတဲ့ရွယ်ပေးတဲ့သဘောပဲဝိတက်ဆိုတဲ့စာရင်းကြီးပေါ်မှာမဟုတ်ဘူးဒီသဘောလေးမြင်အောင်ကြည့်မြင်ပြီးဆိုတကာဒီကတိုင်းဝန်းမှာပြန်ကပ်ပြီးတော့ဝိစာရဖြူရောကတိုင်းဝန်းကြည်လင်တော့ပါတဲ့ဖြူရောကတိုင်းဝန်းလေးပေါ်ဆင်ញင်တုံးတန်နေတဲ့သဘောလေးတွေ့မယ်မြင်ပြီးဆိုခုနကတိုင်းဝန်းပြန်ကြည့်တလုံးချင်းတလုံးချင်းကြည့်ပီတိဆိုတာဖြူရောကတိုင်းဝန်းပေါ်မှာနှစ်သက်သဘောကြတဲ့သဘောလေးပေါ့ ဒုက္ခကြအဲ့ဒီကိုခံစားနေတဲ့သဘောလေးဧကဂနာကအဲ့ပုံမှာကပ်နေတဲ့သဘောလေးတစ်လုံးချင်းတစ်လုံးချင်းဆင်ကျင်တစ်လုံးတစ်လုံးချင်းဆင်ကျင်လို့ဇိုင်းကားလေးတွေတစ်ခုချင်းတစ်ခုချင်းဆင်ကျင်လို့အောင်မြင်သွားပြီတွေ့သွားပြီမြင်သွားပြီဆိုရင်နောက်ဒီကတိုင်းဝန်းကိုတခြားပြန်ရှုမှစိတ်ကိုတည်ငြိမ်အောင်ခံမြဲအောင်ပြန်လုပ်ဒီနမိတ်ပေါ်မှာမြဲနေအောင်ဆွဲနေအောင်လို့ဆွဲနေပြီမြဲနေပြီဆိုဖက်ကလေးဒီနှလုံးသားဆင်ရင် ဒီ၅လုံးလုံးတစ်ပြိုင်နက်တည်းတွေ့ပါတယ်ဝိတဝိစာတာပိတိဒုက္ခဧကရာဒီ၅လုံးတစ်ပြိုင်နက်တွေ့ပြန်နောက်ပိုင်းမှာခဏပဲကြည်ရတယ်နော်ကြည်ပြီးတော့ဒီကတိုင်းဝန်ကိုရှုနေကြအဖြူရောင်ကြည်လင်တောက်ပါတဲ့ကတိုင်းဝန်ကပြန်ပြီးကတ်ထားတယ်အဲ့ဒါကိုပထမဇန်ရတယ်လို့ခေါ်ပါတယ်နော်အဲ့လိုလောက်ရမှာအဲ့လိုတပြေးပြေးနဲ့တက်ရတော့ဗောဗျာအဲပထမတော့စကားစားမှာတော့ဘုန်းကြီးတို့တလုံးချင်းတလုံးချင်းဆင်ញင်ပါနောက်ပိုင်း အလေးကျင့်ရလားတလုံးချင်းဆင်ခြင်လို့ရပြီဆိုမှ ပေါင်းဆင်ခြင်ရအဲ့မှာမှတ်ထားဖို့ရက ရှိရှိဆရာတော်ကြီးနဲ့မိတ်နာဇန်နေနဲ့ပတ်သက်ပြီးတော့ဆင်ခြင်မှုနည်းစေဝင်စားမှုများစေဆင်ခြင်မှုခဏခဏဆင်ခြင်လိုက်ရင်တော့ဒီနမိတ်အာယုံပျောက်သွားတတ်တယ်ကြည်လင်တောက်ပတ်နမိတ်အာယုံပျောက်သွားတတ်တယ်အဲ့ဒါကြောင့်မို့ဆင်ခြင်တာကတော့လိုအပ်တဲ့လောက်ပဲလုပ်ရမယ်ဝင်စားမှုများစေဆိုဆင်ခြင်ပြည့်တော့ပဲဒီနမိတ် အဖြူအောင်ကတန်းဝန်ကြည်လင်တောက်ပါတဲ့အဖြူအောင်ကတန်းဝန်မှာအတိလေးကပ်ပြီးကြည်နေတာအဲ့ဒါဝင်စားတယ်လို့ခေါ်တယ်အဲ့ဒါကိုများများလောက်ပြရမယ်များများလောက်ပြီးတော့ဒီကျွမ်းညင်အောင်လောက်ရတယ်ဒီပထမဇန်မှာပဲကျွမ်းညင်အောင်အဲ့ဒါပထမဇန်ရတယ်လို့ခေါ်တော့ဗောဗျာခွေတို့မှတ်စုတွေပေးခဲ့ဘူးအဲပထမဇန်ရတဲ့အခါမှာဝတိပေါင်း9ဒါနိုင်နေအောင်လောက်ရမယ်ခုနကဇေယျလေးအောက်မှာဝတိပေါင်း9ဒါဆိုဘုန်းကြီးမှတ်စုတွေပေးထားတယ် ဝတိဘော9ဌာန်ဆိုတော့အာဝိဇ္ဇနာဝတိဘောဇံဝင်စားဇိုင်းငါလေးကိုအလိုရှိတိုင်းဆင်ញင်နိုင်စွမ်းရှိတာပေါ့ဒါအာဝိဇ္ဇနာဝတိဘောလို့ခေါ်တယ်နော်ဇာနေဝင်စားဒီတဲ့အတိုင်းမှာမှတ်ထားမှပြီးမှပြန်ရှင်းမယ်တမဝိဇ္ဇနာဝတမပစ္စနာဝတိဘောဆိုတော့ကဇံကိုအလိုရှိတိုင်းဝင်စားတာကိုလိုရှိတယ်ဝင်စားနိုင်တာပေါ့ မြန်မြန်ဝင်စားနိုင်တယ်မြန်မြန်ထနိုင်တယ်မြန်မြန်ဝင်စားတာပေါ့မြန်ဝင်စားရင်မြန်မြန်ဝင်စားတာပေါ့အကြာကြီးလှုပ်ရှားမလို့ဘဲနဲ့ချက်ချင်းဝင်စားနိုင်တာမျိုးပြောတယ်ဝတိဘောဆိုတာဘာလဲလို့မေးရင်တော့စွန့်ရည်တတ္တိစွန့်ရည်တတ္တိဟာဝတိဘောပါပဲနောက်ဒိဋ္ဌာနာဝတိဘောဒိဋ္ဌာနာဝတိဘောဆိုတာကိုကဘလောက်ဒိဋ္ဌာမျိုးလားတဏှာရင်ကဒီဇံဝင်စားမယ် တဏှာပြနဲ့လိုလိုဆန်းကထားပြီးသားဖြစ်တာနှစ်နာရီဝင်စားမယ်နှစ်နာရီတတ်မှတ်ပြီးထိုင်မယ်အဲ့ဒါဆိုရင်တော့ကိုတတ်မှတ်ထားတဲ့ချိန်တိုင်းထနိုင်တာမျိုးရလိုက်တာမျိုးအဋ္ဌာဏဝတိဘောခေါ်တယ်တဏှာဝင်စားမယ်တဏှာပြနဲ့လိုလိုနေနဲ့သူကရသွားတယ်နှစ်နာရီဝင်စားမယ်နှစ်နာရီပြနဲ့ရသွားတယ်အဲ့ဒါမျိုးခါတလေရဒီကနေရှေ့တိုးလို့ရမယ်တကနောက်ဆုံးမယ်နှစ်နာရီတဏှာရီနာရီဝက်အဲ့လိုမျိုး15မိနစ်အဲ့လိုမျိုး တိုးလိုက်ဆိုးလိုက်ဒိဋ္ဌံကြည့်ရအဲ့ကြမှာဒိဋ္ဌနာဝတိဘောနိုင်တယ်ပြီးတော့ဝဋ္ဌာနာဝတိဘောတတ်မှတ်ထားတဲ့ချိန်ကိုထနိုင်တာပေါ့အာတဏှာထမယ်လို့တတ်မှတ်တာတဏှာလို့ကွက်တီပဲသူကနာယီကြည့်လိုက်နှစ်နာရီထမယ်လို့ဒီမှန်တယ်နှစ်နာရီဟိုမှာနှုတ်ဆက်ချစရာမလိုလိုလိုကိုထားတယ်နာရီကြည့်လိုက်ကွက်တီပဲအဲ့ဒါမျိုးပေါ့နောက်ပိစ္ဆုခဏဝတိဘောဇိုင်ငါတို့လိုရှိသလိုဆင်ញင်နိုင်စွမ်းကြအဲ့တော့ဒီနှစ်ခုကတူးနေတော့ဗောဗျာ ငါးနဲ့တစ်ငါးကလည်းဒီမှာဇိုင်ငါတို့ကိုဒီမှာငါးကတစ်ကအပေါ်မှာကြည့်လိုက်တစ်ကဇိုင်ငါတို့ကိုလိုရှိတိုင်းเนาะဇိုင်ငါလိုရှိဆင်ញင်ဒီမှာလည်းလိုရွဆင်ញင်နိုင်ဇိုင်အဲ့တော့ဒါကြတော့ဝီထိနဲ့ရှင်းရတယ်ပေါ့ဗျာဝီထိပစ္စောကနာဝီထိဇန်နေရသွားပြီဆိုဇာနာဝီထိဖြစ်တယ်ပြီးတော့ပစ္စောကနာဝီထိဆိုဘုံကဆေလနာဘုံကုပိဆိုမနရဝဆံပြီးတော့ဇန်ဇောဗရမဇန်ရဗရမဇန်ဇောခုနှစ်ကြိမ်ပေါ့ပဝင်ပေါ့ အဲ့ဒီမှာဒီထဲမှာဝင်ကစရဏပုံကုပ္ပိစမနောရာဝဇံပေါ့နော်အဲ့တော့ဒီမှာပြောကျင်တာကပိဿကနာအာဝိဇနဝတိပေါ့နဲ့ပိဿကနာဝစီပေါ့အထူးခြားချက်အောက်ကိုနည်းနည်းလေးတင်လာကိုကြည့်ဒီအာဝိဇနထူးခြားချက်ဆိုတာဒီဝီချီလေးကိုကြည့်ပြီးဘုန်းကြီးတော့ပြောမှာအပေါ်နည်းနည်းတင်လာနော်အဲ့ဒီမှာကြည့်လိုက်ဒီဝီထီလေးကြည့်မယ်နော်ဒီဝီထီလေးနဲ့ကပ်ပြီးမှားတယ် ဒီဝီထီလေးကဘာလဲဆိုဘုံငါစင်နာပုဂ္ဂိုလ်ပြမနောရဝဆံမနောရဝဆံဆိုတာဆင်ញင်တာပဲနော်အဲ့ဒီမနောရဝဆံဒီပစ္စုကနာဝီထီထဲမှာဒီမနောရဝဆံဖြစ်နေတဲ့ခိုက်တဲ့မနောရဝဇံရဲ့တတ္တိကိုအာဝဇနဝတိဘောလို့ခေါ်တယ်။အဲဒီမနောရဝဇံပြီးတော့ခါရဒီဇောတွေကလည်းဆင်ញင်တာပဲ။ဟောငါတော့ဘာဇံရပြီငါဘာဇံဝင်စားနေဆင်ញင်တာ။ဒီဇောခိုက်တဲ့ဇောတွေရဲ့တတ္တိကိုတော့ပစ္စုကနာဝတိဘောဒီနှစ်ခုပဲကခွဲသွားတာ မနောရဝဇံဖြစ်တဲ့ခိုက်တာမှာမနောရဝဇံလည်းဒီဇံတွေကိုပြန်ဆင်နေတာငါတော့ပထမဇံရသွားပြီဒါမနောရဝဇံရတတ္တိအဲ့ဒါအဝဇနာဝတိပေါ့ဇံဇောရီရတတ္တိပေါ့နော်အဒါကိုပစ္စောကနာဇောရီရတတ္တိလို့လည်းခေါ်တယ်ပရမဇန်ရရင်ပရမဇန်ဇောရီရတတ္တိရဒါပစ္စောကနာဝတိပေါ့နော်ဒါကြောင့်ဒီမှာရှေးရှေးဆရာတို့ကြီးနဲ့မိတ်နဲ့စကားလေးဒီမှာထည့်ထားပါတယ်ဝန်စားမှုများပါစေဆင်ခြင်မှုနည်းပါစေ ဒါဇာမိုင်းအထုတ်တဲ့နေရာဒီဟာကိုအဓိကကင်ထားမယ်တကယ်လို့ဘုန်းကြီးကိုနယောဘက်ကဘုန်းကြီးတွေတပါးအတွက်ဒီဟာလေးလောရင်းနဲ့ဘုန်းကြီးလမ်းမေးတယ်သူကဆင်ញင်တာတွေကဒါများတော့သူ့နမိတ်ပြပြက်ပြက်ပြုတ်ကြသွားဆိုတော့ဘယ်နဲ့ဖြစ်တယ်မသိဘူးဟာကောင်လေးအဲ့ဒီမှာဆရာသမားတွေပြောတဲ့စကားမင်းပြန်ကြည့်လောက်စာအုပ်တွေမှာလည်းပါတယ်ဝန်ဆောင်မှုများစေဆင်ញင်မှုနည်းစေဆိုတာလေးရှိတယ်အဲ့ဒါလေးမှတ်ပြီးတော့လောက်ဆင်ញင်မှုတိတ်မလောက်အောင်နော် အဲ့ဒါမျိုးမှတ်ထားမယ်နော်အဲ့တော့ဒါကတော့ပထဝီကတိုင်းကိုအာယုံပြုပြီးတော့ဟိုဇံရအထုံကြီးပေါ့နော်အဓိကကတော့ဘုန်းကြီးတို့ဒီပထဝီကတိုင်းဝန်းလေးပေါ်လုံနီးလေးမှတ်ထားမယ်နော်ဒါဘယ်လိုလုပ်မလဲဆိုတော့ဒါဟာတထွာနဲ့လက်လေးသစ်ရှိရမယ်ဆိုတော့တထွာက6လက်မပေါ့ဗျလက်လေးသစ်က7လက်လက်လေးသစ်နဲ့ပေါင်းလိုက်တော့7လက်မဒီအဖြူဝိုင်းဒါက ရှုလို့အကောင်းဆုံးကတိုင်းတစ်ခုပဲကတိုင်းနေတယ်မှာဩဒါတာကတိုင်းဆိုဒါကိုအရှုများကြတယ်ပြီးတော့ဒီဟာကိုဘယ်လောက်လုပ်မလဲဆိုရင်ရှစ်လက်မဒီဖြူအောင်ကတိုင်းကိုထင်ရှားအောင်လို့ဒီမဲနှစ်ခုဒီဘက်ကတလက်မဒီဘက်ကတလက်မအလုံး12လက်မပေါ့အဲ့ဒီလိုလုံးကြည့်တဲ့အခါကျတော့ဒီမျက်စိကထိုင်းနေဒီဒီလက်ကောမျက်စိနဲ့တဲ့တဲ့ရှိရ မျက်စိကိုပြူမကြည့်နဲ့မေ့တားကြီးလည်းမေ့မကြည့်တော့ပုံမှန်ကြည့်နေရမယ်ဖြူဖြူဖြူဖြူဖြူဖြူဖြူဒီကိုစိတ်ဆိုင်သွားစကားသာနည်းနည်းထွက်တတ်တယ်နောက်ကြကတ်သွားလိုက်မယ်နော်စိတ်ကိုဒီဝင်းဝိုင်းမထွက်စင်းနဲ့ဒီဝင်းဝိုင်းနေမှာရှိရမယ်ဒီတစ်ခုလုံးကိုခြုံပြီးတော့ဖြူဖြူဖြူဖြူမျက်စိကဒီလောက်ထားလိုက်ဒီဟာခြုံပြီးသွားနော်အဲ့လိုသိခံပြီးပါတယ်စာပဲတော့နည်းနည်းလေးအကြာကြီးကြည့်နေကြည့်ရခက်တယ်နော်နောက်ပိုင်းကျကျင်စားရလာတယ် အဲ့လိုမျိုးအဲ့မှာကျင်သားရတဲ့ခါမှာကြီးတဲ့ခါကျလေတိုက်တဲ့နေရာမျိုးလည်းမလုံးတော့ပေါ့လေတိုက်နေပြီလေရမျက်စိတော့ဝင်ပြီးတော့အကြည့်ရခက်တာမျိုးတွေဖြစ်တတ်တယ်နော်ဒီလုံခြုံတဲ့ခန်းတဲ့မျိုးဒူးတန်းဒူးတန်းနေတိတ်ဆိတ်တဲ့နေရာမျိုးကျင့်ရမယ်နော်ဒါကိုစွဲညောင်မြဲညောင်လုပ်မယ်မတ္တရနေတဲ့မတ္တရတဲ့မျက်စိနဲ့ဒီလက်ကောင်တက်ရမယ်ထိုင်းနေထိုင်းတဲ့မျက်စိဒါတက်ဈဉ္ဉံလျှောက်တဲ့ခါကျရင်တော့ဒါစွဲမြဲမှာဒါလျှောက်လို့ရတယ် ဒါနဲ့မဆွဲမြဲရင်တော့ဒီမျက်စိဖွင့်ကြည့်ထိုင်တာနဲ့မတ္တရမတ္တပဲအရင်လုပ်မယ်အဲဒီဟာကမျက်စိဖွင့်ကြည့်လို့စိတ်ထဲမှာဆွဲသွားတာမလိုတော့ဘူးပေါ့ဗျာမျက်စိမိတ်လည်းဒီဖြူအောင်ကတန်းကမြင်နေပြီဆိုရင်တော့အဲ့ဒီဈဉာရှောက်လို့ရပါတယ်ဒီကတန်းကိုအာရုံပြုပြီးတော့အဲ့လိုအမြဲမပြတ်ရှုကြည့်ပါဒါကတော့ကတန်းကိုပြုလုပ်နေတဲ့ကတန်းကိုရှုမှတ်ဖို့ဒီနေ့ဒီလောက်ပဲ ထားကြမယ်နော်ဒီနေ့သင်ပြပေးတဲ့ကတိုင်းဝန်များကိုကျင့်ကြအထောက်နိုင်ကြသဖြင့်ဇံတရားမတရားရပြီးရင်ဇံတရားမတရားကိုခြေကဇံတရားများကိုခြေကံပြီးတော့မဉ္ဇဏ်ဖုန်ဉဏ်ရအောင်ကျင့်ကြအထောက်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။